ပိန်သွားကြလို့ရှိပါဥစ္စာတွေလည်းပိန်မသွားခြင်းနဲ့ဆန်းတာတွေလည်းပိန်မသွားခြင်းနဲ့တဲ့အဲဒါလပိန်လို့ရှိပါဥစ္စာမပိန်အောင်ဆန်းတာမပိန်မလျော့ပါရအောင်သိကျေးဇူးသိကြရမလားမသိကြရဘူးလားသိကြရမယ်ကိုသွားနိုင်တဲ့အခါကျေးဇူးပြန်တော့မဆက်ရဘူးလားတတ်နိုင်တဲ့နည်းနဲ့ပြန်ဆက်ရမယ်တဲ့ဒါကကျေးဇူးမသိတတ်တဲ့ပုဂ္ဂိုလ်ဟာရှိပါဥစ္စာဆန္ဒရှိပါတွေလျော့ပါရင်းနိုင်မခံရဘူးဆိုလို့ရှိရင်ကျေးဇူးသိတတ်တဲ့ပုဂ္ဂိုလ် အဆင်ပြေတဲ့အခါမှာပြန်ပြီးတော့ဆက်နိုင်တဲ့ပုံကိုဆိုလို့ရှိရင်တော့ဆန္ဒကြီးွားဟာရော့ပါမလားတိုးတက်တိုးတက်မယ်တဲ့ခန္ဓာမှုတွေလည်းတိုးဒါမိမိကိုသူကဆိုကြပါစို့ငွေကြေးအချင်းကျေးဇူးပြုထားတယ်ငွေကြေးအချင်းတစ်ချိန်တစ်ခါကမိမိအကြက်တက်ပြည့်တဲ့အခါမှာကျေးဇူးပြုထားတယ်ဆိုရင်အဲ့ဒါကိုမိမိကကျေးဇူးပြုပြီးတော့ဒီနဲ့ဒီတိုင်းဒီတိုင်းအော်ရှင်ကျေးဇူးတော်မယ်ဒီမှာဟိုတုန်းကကြက်တက်ပြည့်တာလေ ရှင်းပြပြီးတော့ဒီမှာပြတ်တဲ့ရလဲရတာအဲ့ဒီလိုမမေ့ပါဘူးအဲမေ့တယ်မေ့တိုင်းအများအားမတိရတယ်ဒါကြောင့်မလို့ရှင်းမေတ္တာပို့နေတာပဲမေတ္တာပို့ဖို့မကောင်းဘူးလားအဲ့ဒီပုံစံမျိုးကောင်းတာပေါ့အဲ့ဒါလောက်ကလေးတွေ့တဲ့အခါမှာအများအားလည်းမဟုတ်ဘူးပေါ့လေရံပိုင်ရံကတိကျစုကိုခေါ်တော့ပြောတယ်ဆိုရင်ဟိုကျစုပြုတဲ့ပုံစံရဲ့စိတ်ထဲမှာစိတ်ပိန်သွားမလားဝသွားဝသွားတယ်ဘာကြောင့်လဲအစားတွေပိတ်ပါစိတ်ချမ်းသာသွားတယ်နော် ဝမ်းသာမတော်ဘူးလားကုလင်ရှင်လမ်းမှုဖြစ်မတော်ဘူးလားဖြစ်သွားတယ်။အော်ငါကျေးဇူးတူတူတတ်တယ်ကိုဒီလိုပုဂ္ဂိုလ်မျိုးနဲ့ဆက်ဆံရတာအမှန်တန်စိတ်ချမ်းသာတယ်။အဲ့လိုသိစိတ်ထဲမှာဖြစ်တယ်ဘူးလားဖြစ်တယ်ဆိုတော့နောက်တစ်ခါတကြိမ်တစ်ခါမှမတတ်တာလို့မလို့ကိုယ်အကြအတဲတွေ့ကြပြီဆိုတော့သူကတစ်ခါကျင်းကျင်းကျင်းစိတ်မပေါ်ဘူးလားပေါ်လို့မလို့သူကကျင်းကျင်းနဲ့ဆိုကျင်းလိုက်တယ်ဆိုလို့ကျင်းနေမှာအဆင်ပြေမတော့ဘူးလားအဆင်ပြေပါတယ်ဆိုလို့ကျင်းစီးပွားရေးအကြအတဲတွေ့ပါဦးမလား မတိုးတက်နိုင်ဘူးလားအဲ့ဒါပြောတယ်သူကျေစုတည်တယ်ဆိုလို့ပြောဒီဘောက်ကလည်းတိုးတက်တယ်ချမ်းသာတယ်စိတ်ရေးကြည့်တယ်ဒါတွေဟာဟိုဒီတိုင်းနေတယ်ဆိုလို့ရှိရင်အမတ်တမဲ့နေတယ်ဆိုရင်ဒါတွေကတော့အရေးကြီးတယ်လို့မသိဘူးေချာစဉ်းစားကြည့်တဲ့အခါကျမှအမှန်အရေးကြီးတယ်ဆိုတာသိတယ်မဟုတ်ဘူးလားဒီကဗာရာဏသီဒီမှာတိလိယဆိုတဲ့တတိယရှိတယ် ရာဇဂုတိမှာတော့ရာဇဂုတိရတတိတော့နာမည်တော်မွေနေသင်္ခလာပါပဲတတိရှိရရှိရအဲသူတို့နှစ်ယောက်ဟာရာဇဂုတတိနဲ့ဗာရာဏတိတတိကနှစ်ယောက်သာအမတန်ချစ်ခင်တဲ့မိတ်ဆွေရင်းသာဖြစ်မိတ်ဆွေရင်းသာဖြစ်နေလို့မလို့လက်ဆောင်မနာတွေလည်းပဲလူကြုံနဲ့လူကြုံတိုင်းပို့ကြလဲလဲကြစီးပွားဘက်ကလည်းစီးပွားဘက်ဒီနေ့မှာရှိတဲ့ကုန်သူစီပို့သူစီသူရှိတဲ့ကုန်မိမိစီပို့အစိုက်တွေနဲ့ရောင်းပေး အဲတနေရာနဲ့ရာဇဝတ်နဲ့ဗာရာဏစီလူမပါဘဲနဲ့ဂုံကြီးပဲအပုတ်လွတ်လိုက်လို့ကြည့်လို့ရှိရင်မိမိရဲ့ကောဟာအချင်းကြီးတွေရောက်ရပြီးတော့အများဆင်းနေများများရတယ်အဲ့ဒီအများဆင်းနေလက်မှန်မှန်မိမိမိစေတစ်ခေကပို့ပြီးအဲ့လိုအချင်းနေလိုက်ကြတာတနေ့တော့ဗာရာဏစီတစ်ခေမှာတစ်ခေတစ်ခုလေးစီးပွားတွေကကျသွားတယ်အရှင်မကြီးအကြောင်းမင်းကြီးလို့ပုံ ဒီမှာကြတော့ကြာသွားတဲ့အခါကျတော့နောက်ဆုံးမှာတောင်းပန်ရမယ်လို့အခြေအနေရှင်းပစ္စည်းပစ္စည်းဆိုတာသင်္ခါရပဲအခုလည်းအဲ့ဒီလိုသဘောရှိတဲ့လူတွေရှိတာပဲရန်ကုန်မှာဒကာကြီးတယောက်ရှိတယ်အရင်ကဆိုလို့ရှိရင်နိုင်ငံရေးကိစ္စဆိုလို့ရှိရင်စီးပွားရေးကိုနိုင်ငံခြားနဲ့ဆက်တယ်ပြီးတော့အရှိရကျလောက်တာကုမ္ပဏီတွေထောင်းကိုယ်ကလေးတွေကြီးအတိုင်းကြီးအမျိုးမျိုးလောက်တာပါပဲလောက်တဲ့အခါကျတော့ဒီမှာ ချမ်းသာကြည့်ကြည့်တဲ့ချမ်းသာတဲ့ကြာနေထိုင်ကြတော့လည်းပဲသူကအခဏကျတဲ့ချမ်းသာတာကြည့်အောင်နဲ့နေရထိုင်နေပြီးအိမ်များကိုဖောက်ထားလိုက်တာခန္ဓာနာနာကြီးအိမ်နဲ့မလည်းကြည့်ပြီးဒါနဲ့ဘာနဲ့ညာနဲ့ဘုရားကလည်းလို့ကျင်လဲအခန်းကြီးတစ်ခန်းလုံးကိုဘုရားကလည်းပြီးတော့အဲ့ဒီဘုရားကမှဟိုဒီလိုကြီးနောက်မြတ်စွာဘုရားတရားဟောတဲ့ပုံကိုပဲအပြနဲ့ပြုလုပ်ပြီးတော့တက်တယ်နေပါလေတောင်မှပဲထားသေးတယ်ဟိုမိဂရာကိုတော့ပြအောင်ဆိုပြီးတော့ အမှန်ချမ်းသာတာပဲနောက်ကြတော့ဒီကိလေတီလူတီလူပိုင်းစိတ်အတိုင်းခံရတဲ့အခါကျတော့ကားလေးဒီနေ့တော့မကြံရဘူးဘာမှလည်းပဲလောက်တာစတတ်ဘူးအတွင်းပစ္စည်းလေးကျန်လာတဲ့သူ့ဝဲရောင်းချပြီးစားနေတာဒီလိုလိုကြော့ကြတာဒီအိမ်မှာဘုံကြီးဆန္ဒတင်တာတောင်းမှကိုယ်ပိုင်ကားနဲ့မတင်နိုင်ဘူးဒီညကြီးဆက်ဆံရအဲ့ဒါတော့ကြအောင်ဒီမှာဒီကိလေကြော့ပါကြော့ပါကြတယ်အရင်ကကြီးကြီးပဲဆန္ဒ ပစ္စည်းသင်္ခါရမမြဲဘူးဆိုတာအမှန်တန်ကြားတယ်ဉာဏ်ကြီးကြားတယ်မန္တလေးဒီကိုမလာခင်တုန်းကသူကတရားတရားတွေကိုသဘောကျလုံးလို့တရားကိုယ်တွေကနာရတာသဘောကျလုံးလို့အိမ်ဆုံးတင်တာစပြီးတော့ကျတော့တရားဒီလိုကြီးမြတ်ပဒနာလူကြီးတရားလေးဟောပြပါကျတရားတော့လွတ်လွတ်ကျွတ်အချိန်ကြီးပြီးတော့အာမထုတ်ပြရသေးဘူးအိမ်အိမ်မှာတော့နည်းနည်းပါးပါးမှတ်နေတာပဲ ကြောင့်အဲ့တော့ကတဏှာကြီးဝဲတရားဟောပေးရတဲ့သီလသမာဓိပညာသုံးမျိုးအဲ့လိုဟောပေးကြတော့သဘောကျလို့လည်းရှင်းတတ်လို့လည်းအဲအမြဲတမ်းဒီတတိယဓမ္မကြီးတရားကိုဒီမကြာခဏပြောတယ်ဆရာတော်ကြည်ကြီးတွေကြောင့်ကျွန်တော်မသိတဲ့တရားတွေသိရတယ်စိတ်ချမ်းသာအောင်မနေတတ်တာတွေစိတ်ချမ်းသာအောင်နေရတယ်နေတတ်တယ်ဆရာတော်ကြည်ကြီးကြီးမားတယ်ကြီးမားတယ်အဲ့လိုဒီအမှန်တရားသဘောကျတယ် အခုတခါတရားပြန်သွားပြန်တော့လေဘယ်ချိန်ဘယ်နှစ်ရောက်မယ်ဆိုတဲ့ဟိုမှာသူကဆွမ်းလာရက်တောင်းပြီးသားပြန်ဆွမ်းလာရက်တောင်းပြီးဒါနဲ့သွားပြီးတရားဟောအဲဆွမ်းလာသွားတဲ့အခါကျတော့ဒီတခါတော့သူကတရားဟောမခိုင်းပါဘူးအရင်တရားကိုတော့ဒီပြန်ပြီးတော့ဆက်ပြီးဟောကြည့်တယ်ဟောကြည့်နေတယ်လို့ပြန်မှမှလည်းလည်းကိုဟောမခိုင်းဒါပေမဲ့လည်းပြည့်ရတရားတွေကထောက်ပြီးတရားတဏှာကြီးလောက် တနာကြီးမရှိတခုလောက်အဲတရားသလို့ဒါဟောပြီးတော့အဲ့ဒါကျေးဇူးတင်လို့ပထမတော့သူဝိသုသူဝိတော်တလူကြီးဆွမ်းလေးကပ်ပြီးတော့ဝိသုတရားလောက်သူသိပြီးတော့သူသိကြည့်ကြည့်တာအဲ့ဒီအရင်တရားအဆိုင်လေးကိုတော်တော်လေးစိတ်စိတ်ကလေးဟောပြီးလိုက်တယ်သဘောကျပြီဒါဝိသုသုံးရပြီကျေးဇူးကျေးဇူး ဒီတရားတွေကြောင့်သူ့မှာစိတ်ချမ်းသာတယ်ဒီတရားတွေကြောင့်တရားအမှုတွေဆိုပြီးတော့တရားမှတ်ခြင်းစိတ်ဆဲစိတ်တွေပေါ်ပြီးတရားမှတ်ရတယ်ဆိုပြီးတော့အဲဒီပထမဝိတုတရားကတော့ဒါသူသရတရားတက်တယ်လို့ပြောနောက်200တိုးလိုက်တာကတော့ဒါတရားတက်တယ်မဟုတ်တော့ဘူးအဲကြီးကြီးပြီးတဲ့အနေနဲ့လူလိုက်တာအဲဒီလည်းပဲအခုနပြောသလိုပဲအစကကြည့်ကြည့်တဲ့နေရာကနေပြီးတော့ဒီလိုကြောကြပြီးတော့ 这是借地转，这是总看暖。ဒီကိစ္စကိုတတ်မဲ့မှုတွေလည်းအမှားတတ်မဲ့မှုလွန်ပဲတော့ဒီကိစ္စကြသွားတဲ့အခါမှာစိတ်ဆင်းရဲမှုဓာတ်ဟာပြင်းထန်မလားရော့ပါမလားပြင်းထန်ပါကြီးမမလားသေးတယ်လားကြီးမပါလေဒီကိစ္စကမှတတ်မဲ့တဲ့လောဘအားကြီးရင်ကြီးသလားမဟုတ်ဘူးလားလောဘအားကြီးရင်ကြီးသလားဆင်းရဲဓာတ်ဟာကြီးမပါ ဒီကိဥစ္စာပေါ်မှာတတ်မဲ့တဲ့လောဘသေးတယ်ဆိုလို့ရှိရင်ဒီဒီဒီအားသေးတယ်ဆိုလို့ရှိရင်ဒီကိဥစ္စာယောဘရိမ့်နေသွားတဲ့အခါကျတော့ဒါတော့ကြည့်ရှင်ရလားမကြည့်ရဘူးဒါကြောင့်ဘလောက်ပဲရှိဝဥစ္စာရှိဆုံးရှိဆုံးနေလေအဲ့ဒီရှိဝဥစ္စာပေါ်မှာအခြေပြုပြီးတော့ဆောင်ရတတ်ကြတယ်မာနလည်းမဖြစ်ရဘူးအဲ့ဒီရှိဝဥစ္စာကိုလည်းပဲမတတ်မလွန်ရဘူးတဲ့ဩဒါတွေဟာဒုညာလုံတိုင်းတိုင်းတော့အရှင်ပြေတော့ ဒီပါမျက်လုံးနိုင်တိုင်းနဲ့အရှင်ပြေလုံးဘိုးဘွားမျက်လုံးနိုင်တိုင်းနဲ့အရှင်ပြေလုံးလှုပ်လို့ကန်လို့မလို့အကြောင်းအလျော်ပဲပြည့်စုံလို့ကြောင့်ရထားတာပဲအဲဒီနေ့ကျဒီပစ္စည်းတွေဟာပြက်သွားနိုင်တယ်ပြုံးသွားနိုင်တယ်ဆုံးကျုပ်သွားနိုင်ပုတ်ဖန်းသွားနိုင်တယ်ဒါကြောင့်ဒီပစ္စည်းပေါ့အရှင်ကြီးဖို့လည်းမလိုဘူးတတ်မဲ့ဖို့သွေတာဘူးလည်းပဲမလိုဘူးလို့ရှင်ရှင်နှလုံးသွင်းထားပြီဆိုလို့ရှိရင်အရှင်ချင်းပြီးတော့ဘဝင်းင်းတဲ့သဘောလည်းပဲတက်နေတယ် တတ်မဲ့တဲ့ဒီပစ္စည်းကိုတတ်မဲ့တဲ့တာတဲ့သဘောလေးပဲနဲအဲ့ဒီနဲပြီဆိုလို့ရှိရင်တော့ပစ္စည်းတကယ်လို့ကြာသွားလို့ဆုံးဖြုံးသွားပြီဆိုတော့ကောဆင်းရဲတာကအာသေးမလားအာကောင်းမလားအာသေးမယ်ဆင်းရဲအာသေးတယ်ဆိုတော့ချမ်းသာအာကြီးမလားအာများမလားခဏအာကြည့်တယ်ဆိုတော့အာများတာမဟုတ်ဘူးပေါ့ဟမ်အာကြည့်တာလားအာများတာလားဟမ် အားကြီးတာဆိုတော့အားများတာမဟုတ်ဘူးပေါ့ဟမ်အဲဒါကြောင့်လောဘခေါ်တဲ့သမှုရိယသစ္စာသူကိဥစ္စာပေါ်မှာတွေ့တာတတ်မဲ့မှုလောဘခေါ်တဲ့သမှုရိယသစ္စာအားကြီးရင်အားကြီးတယ်လို့ဆင်းရဲတာကလည်းပဲပြင်းထန်တယ်ဒုက္ခသစ္စာအားသေးအာဒုက္ခသစ္စာအားကောင်းတယ်ပေါ့သူကိဥစ္စာပေါ်မှာတွေ့တာတတ်မဲ့မှုလောဘက အာသိပြီသမုဒိယဒုက္ခအာသိပြီဆိုလို့ရှိရင်တော့အဲ့ဒီပစ္စည်းဥစ္စာပြဆင်းသွားတယ်မရှိဘူးဖြစ်သွားတယ်ကုန်သွားတယ်ဆိုလည်းပဲဒုက္ခသစ္စာကအာသိမြဲသိနေပါပဲဆင်းရဲအာသိမယ်ဆင်းရဲအာသိပြီဆိုလို့ရှိရင်ဆန္ဒကတော့များတော့လာတယ်အဲကြောင့်အများအားမိမိဒီပြုဥစ္စာနဲ့ပတ်သက်လို့ဒီပစ္စည်းဥစ္စာတွေဟာအများအားယံညုံငါးပါးနဲ့ဆက်ဆက်ဆက်ဆံနေရတာဆက်ဆက်နေရတာ အဲကြောင့်ယန္တမျိုးငါးပါးနဲ့ဆက်ဆံနေရတဲ့ဒီပစ္စည်းတွေဟာအချိန်မရွေးတို့ဟာအကုန်နိုင်ဆန်းနိုင်ရော့နိုင်တယ်။အဲကြောင့်ဒီပစ္စည်းတွေပေါ်မှာတို့ဟာအထင်ကြီးကိုလည်းမလိုဘူး။အလွန်တရာတတ်မဲ့တွေ့တာကိုလည်းမလိုဘူးလို့အဲလိုရှင်ရှင်နှလုံးသွင်းနေရင်လည်းအမျှရှင်ရှင်နှလုံးသွင်းနိုင်တယ်ဆိုလို့ရှိရင်ဒီပစ္စည်းဒီပစ္စည်းတွေပေါ်မှာတွေ့တာတတ်မဲ့မှုတွေနည်းပါတော့မှာပေါ့။ဒါကအခုနဗာရာဏလီအထိလက်ပစ္စည်းတွေကုန်သွားတဲ့အခါကျတော့ ကုန်းကောက်စရာမရှိကြလောက်အောင်တောင်းတရလောက်အောင်ရှင်နေရောက်ကြတဲ့အခါကျတော့ဒါမရှိပြည့်ဘူးဒီတိုင်းတော့နေလို့မပြည့်ဘူးတတိယတတိယတော့တောင်းတရမယ်ရှင်နေရောက်တော့ပါလေတောင်းတရမယ်ရှင်နေမြောက်ကိုငါမိတ်ဆွေရာဇကျေတစ်ထည့်ပြီးသွားအောင်မှာပဲဆိုပြီးရာဇကျေတစ်ထည့်တစ်ထည့်ပြီးသွားတယ်ရာဇကျေတစ်ထည့်ပြီးသွားတဲ့အခါကျတော့ရောက်ရောက်ချင်းအကျိုးကြောင့်မပြောနိုင်ဘူးအမျိုးရာဇကျေတစ်ထည့်ကမိတ်ဆွေကောင်းတဲ့ဝန်တရားအတိုင်းနဲ့ရှိပြီးတော့ကြာကြာနာနာအဆန်နဲ့နေရာတိုင်းကြာကြာနာနာကောင်းကောင်းပေးတယ်အိယာနေရာပေးတယ် အဲ့ဒါနှစ်ရက်သုံးရက်အစာကောင်းကောင်းကျွေးမွေးပြီးတော့စကားလက်ဆုံးပြပြောတယ်။ဘုရားဗရဏတိဘုရားစကားပြောမဆက်လို့ဘလို့ဒီမပြောဘူး။ဒါနဲ့နောက်ကြတော့ရာဇီကတိရမေရဲ့မိတ်ဆွေတည်းကြီးဒီများလာတာအကြောင်းများပြပါသေးသလားလို့မေးတဲ့အခါကျတော့ဗာရဏတိတတိကအကျိုးအကြောင်းကိုအကုန်ပြောပြတယ်။ဒီစီတွေဒီအကြောင်းဒီအကြောင်းတွေကြောင့်ဒီစီတွေဆုံးဖြတ်ပြပြကုန်လို့အခုအခါမှာအကုန်အောက်စီရမရှိတဲ့အခြေအနေမျိုးဖြစ်နေလို့မို့ အခုနီနေကြလေရညာမိတ်ဆွေတို့ကြည့်ပြီးလာပါတယ်လို့ပြောတော့ရာဇဝတ်တရားအာဒီလိုဆိုလို့ရှိရင်ကိစ္စမရှိဘူးမိတ်ဆွေရှိတဲ့ပစ္စည်းတဝက်ခွဲပေးတယ်အဲ့လိုဆိုပြီးတော့ရာဇဝတ်တရားကလေးစစ်တယ်ကျွယ်ဝတာမှာအဲ့ဒီကလေးစစ်တယ်ကကလေးလုံးတယ်ထည့်ပြီးတော့ပေးလိုက်ဒါရင်အဲ့ဒါနဲ့ဆက်လက်ပြီးတော့ဒီဘဥစ္စာဖြစ်အောင်ရင်းနှီးပြီးတော့သားပါကျွေးတွေကျွန်းနေနွားတွေအစရှိသူတွေလည်းဒါတွေလည်းအကုန်လုံးတဝက်စီတဝက်စီခွဲခွဲပြီးပေးလိုက် ဘလောက်တော်လဲနော်အဲ့ဒါလိုများလုံနိုင်မှာမလားကိုပစ္စည်းသဝက်ခွဲပြီးတယ်ဆိုတာနော်ဟမ်တကယ်80ဆိုတော့လေပေးကောင်းပေးနိုင်လိမ့်မယ်အမှန်တန်သိချင်နေတယ်လေကလေးရှိတယ်ဆိုတော့သူ့ကလေး40တောင်ပြန်နေတယ်ဆိုတော့အဲ့ဒါနဲ့ရင်းနှီးပြီးသူလည်းစားတော့နိုင်တာပဲခေါင်းချောင်းလေးလည်းနေနိုင်တယ်။ဒါဆိုရင်တော့ပေးကောင်းပေးနိုင်ပါလိမ့်မယ်ဓမ္မရဲ့ပေးနိုင်ပါပဲ။အဲ့ဒီပေးနိုင်တဲ့ပုဂ္ဂိုလ်ဟာတစ်ခေါင်တစ်ယောက်ရှိပါမလား လွယ်လိုက်တာနော်တိုင်းတာပြီးရင်ယာဂီတို့တစ်သေးကဗာရာဏသီတစ်သေးကိုသူစီတဝက်ခွဲပေးလိုက်တာဟာသူပုပ္ပကာရီကျေးဥစွာကျေးဇူးပြုလိုက်တဲ့ပုဂ္ဂိုလ်လားကတိမူကတဝေဒီသူပြုတဲ့ကျေးဇူးကိုသိတာလားကျေးဇူးစွာကျေးဇူးပြုတယ်ဘာပုဂ္ဂိုလ်လဲပုပ္ပကာရီပုဂ္ဂိုလ်ပုပ္ပကာရီပုဂ္ဂိုလ်အဲ့ဒါနဲ့ပဲ ဗာရာဏသီတစ်ခုလည်းပဲအဲ့ဒီတဝက်ခွဲပြီးတဲ့ပစ္စည်းတွေယူပြီးတော့ပြန်သွားပြန်သွားပြီးတော့ဟိုမှာအဲ့ဒီပစ္စည်းတွေနဲ့ပဲဆက်လက်ပြီးရင်းနှီးပြီးတော့စီပွားရေးလုပ်တဲ့အခါကျတော့ပြန်ပြီးတော့စီပွားရေးမလန်ထူးလာစီပွားရေးမလန်ထူးလာနောက်ဆုံးကျပိုးပြီးတိုးတက်လာအကုသိုလ်ကံဆိုတာမပြောနိုင်ဘူးဒီဘဝမှာဘလောက်ပဲကုသိုလ်ကောင်းမှုတွေပြုနေနေစိတ်စိတ်ဘဝတွေတုန်းကမိမိကကြီးမားတဲ့အကုသိုလ်ကံတွေမပြုခဲ့ဘူးလို့မဆိုနိုင်ဘူးပြုခဲ့မှုကောင်းပြုခဲ့မှုပါပဲ အဲ့ဒီပြုရမှုတဲ့အခါမှာဒီကြီးမားတဲ့အကုသိုလ်တွေဟာတစ်ချိန်ချိန်မှာအခွင့်မသာသေးတဲ့အခါမှာနေမယ်အခွင့်သာတဲ့တစ်ချိန်ချိန်မှာဒီဒီအကုသိုလ်ကအကျိုးမပေးနိုင်ဘူးလားအကုသိုလ်အကျိုးပေးပြီဆိုလို့ရှိရင်ဆင်းရဲမလွားနိုင်ဘူးလားနောက်နှစ်ပေါင်းများစွာကြားတဲ့အခါကျတော့ရာဇဂေတစ်ထည့်လည်းပဲအဲ့ဒီအကုသိုလ်တန်ခံရပြန်တယ်ရာဇဂေတစ်ထည့်လည်းပဲဒီလိုပစ္စည်းတွေကြောကြပြီးတော့ပြည့်စည်သွားပြီးကြတော့အိမ်တော်ကြောင့်စပြရတဲ့အချိန်ကြီးဖြစ်နေကြ ထိုင်ရတော့မရှိတဲ့အခြေအနေရှိတယ်ဒါနဲ့သာသမီလည်းရှိကြမှာမတူပါဘူးအဲ့ဒါနဲ့တထေးတော်ခေါ်ပြီးတဲ့ဒီမရင်သူဗာရဏလီတထေးဝိသေကျေးဇူးပြုခရရှိတယ်သူမိတ်ဆွေရင်းစားတယ်သူစီပဲသွားပြီးတော့ဒီလိုဥစ္စာမျှယူပြီးတော့အဲ့ဒီဒီဥစ္စာနဲ့ပြန်ပြီးတော့ယဉ်ညှိညှုပ်နှံပြီးတော့ဒီပါလုံးမှာပဲဖြစ်တော့မှာပဲဆိုပြီးတော့ဗာရဏလီတထေးကြီးလာဗာရဏလီတထေးကြီးလာတဲ့အခါကျတော့မြို့ပြင်ကဇေယျရတော့ဂိုင်းတထေးတော့ ဒီမှာလဲဒီမှာနေထိုင်အောင်နာမိတ်ကတစ်ပြေးစီသွားလို့မို့လို့ကိုကြအကျိုးအကြောင်းပြောပြပြီးတဲ့အခါကျတော့မိတ်ကတစ်ပြေးကရင်းရထားလုပ်ပြီးတော့ပြင်တော့အခြေရန်နေတဲ့ကွာခေါ်လိုက်တယ်ဒီအခါကျမှပဲဆန်းညံတာကလာခဲ့ပြီးတော့အခုတော့မန္တရာကိုသွားအောင်မယ်ဆိုပြီးတော့သွားတယ်။သွားတော့ရာဇဂေတစ်ပြေးအိမ်ရောက်တဲ့အခါကျတော့ရာဇဂေတစ်ပြေးကတော့သိပြီးတော့နေရာထိုင်ရင်းနဲ့ကောင်းကောင်းမုံမုံမပေးဘူး။အဲ့ဝလည်းမပြည့်ဘူး။ အမှန်တော့ဒီခဏညာဒီဗာရာဏသီတစ်ထေးရလေယာဂီတစ်ထေးရမှာဗာရာဏသီတစ်ထေးစီလာတာဒါယာဂီတစ်ထေးရပစ္စည်းဆက်ကြလာတာဆိုတော့သူရဲ့ဟိုအဝတ်သားကလည်းပဲတောက်တောက်ပြောင်းပြောင်းရှိနေမှာဘူးညဉ့်ညဉ့်နွမ်းနွမ်းနဲ့တောက်တောက်ပြက်ပြက်ဒီလိုနဲ့တူပါတယ်အဲအခြေအနေကြည့်ပြီးတော့သူကနေရာထိုင်ရင်းမတဲ့အဲ့ဝတ်ဆောင်တော့ကောင်းကောင်းမကြည့်လာနဲ့သူတကယ်လို့ကယာဂီတစ်ထေးရ အဝိဇ္ဇာတွေတောက်တောက်ပြောင်ပြောင်နဲ့လက်ဆောင်ပဏာတွေညောင်များစွာနဲ့အချွေရာနေနဲ့တိုင်းတိုင်းဝိုင်းလာမယ်ဆိုလို့ရှိရင်တော့သူအဲ့လိုလုပ်ပါမလားမလုပ်ဘူးအခုတော့တယောက်တည်းနဲ့လာတဲ့ဝိဇ္ဇာတွေကလည်းကြီးကြီးနွမ်းနွမ်းနဲ့လာတာဆိုတော့ဒီအခြေအနေကြီးတယ်ဒါကြောင့်မို့နေရာထိုင်ရင်တော့မပေးဘူးမေးရအသေးပါလို့လာလဲတဲ့လာတဲ့အတန့်မိတာရာဇီကတစ်ထည့်တော့အဲ့လိုမပေးဘူးသုံးရက်လောက် ကြကြနနာဤကိုပြုပြီးတော့တွေးမွေထားတယ်တွေးမွေထားပြီးတဲ့အခါကျမှလာရင်အကြောင်းမေးတာဒါအဲ့လိုမေးတဲ့အခါကျတော့ရာဇီတတိယပြောတယ်မိတ်ဆွေတတိတဲ့ပစ္စည်းပြောကြလို့မလို့ကုန်းကောက်ကြမကြည့်အောင်ဖြစ်လို့မလို့လာခဲ့ပါတယ်တဲ့အဲ့တော့ဘယ်နဲ့ပြောလဲဆိုတော့ပါရဏတိတတိယဟောဒီလိုလားလို့ဆိုတော့အဲဒီလိုဆိုလို့ရှိရင်အနေကြရတော့ဘယ်မှာနေလဲဘယ်မှာတဲ့လဲဆိုဘယ်မှာမှတဲ့ကြနေကြမရှိပါဘူး အခုချင်းစီတန်းလာတာပါပဲအဲတစ်သေးတော်တော့ဆိုရင်အပြင်နဲ့ကြီးရမှနေခဲ့ပါတယ်လို့ဆိုတော့တိုက်စီလိုကလေးကြီးရဲ့ကျွန်တော်တို့ဒီမှာနေရံပြီးဘူးတဲ့ကျုပ်အိမ်မှာကျွန်တော်အိမ်မှာကျွန်တော်တို့နေရံပြီးဟောဒီမှာဖွဲတူယူသွားယူသွားပြီးတော့အဲ့ဒီဖွဲကိုကျိုးချက်စားကြတော့အဲ့ဒါလို့ဆိုပြီးတော့သူ့အစီကနေအခိုင်းအစီတွေကိုတိုက်ဟောဒီက ငါမိတ်ဆွေလေးအဲ့ဒါပွဲတယ်ကြီးသင်ပြီးတော့သူ့အဝတ်ကျော်မှာထောက်ပြီးပြေးလိုက်ကြတာဟဲ့တိုင်းမြန်မြန်မြန်မြန်သွားမြန်မြန်သွားလောက်တော်လဲနော်သူကမသိတတ်ဘူးလားသိတတ်လိုက်တာနော်တကယ်အဲ့ဒါရာဇီတဲ့တစ်ထည့်ကစဉ်းစားပါလေဒီဟာငါယူသေးမလားမယူသေးဘူးလားငါကသူ့ပေးထားတော့ကတိ40နဲ့တကွာအချွေးရံတစ်ဝက်ခွဲပေးထားတယ်ငါသူပြီးပြောကြတယ်အခါကျတော့သူက ပွဲတည်ပြီးသေးတယ်အဲ့ဒါငါယူသိမလားမယူသိဘူးလားသူစိတ်ကမယူသိဘူးတဲ့ယူသိမှုတဲ့ဒါပေမဲ့စဉ်းစားရတယ်တဲ့ဩမယူလိုက်ကြဘူးဆိုလို့ရှိရင်မိတ်ဆွေတွေ့ရကြည့်ရဲ့အဲ့တော့ဒီတိုင်းနဲ့အောင့်ဤမိတ်မပြည့်အောင်အောင့်ဤပြီးတော့ဒီသွားမှာပဲတပူတရားပြက်ပြက်ကိုမပြက်စေနဲ့ဆိုတော့လောကထုံးစံအတိုင်းနဲ့ကြိုက်ငါကတော့တရားမပြည့်အစ်မပြည့်မေတ္တာမပြည့်ခဲနဲ့ဒီသေးတဲ့ပွဲတည်ပြီးတဲ့ယူသွားပါမယ်ဆိုပြီးပြီးတော့ ဖွဲတကြီးပစိုးစွန်ထုတ်ပြီးတော့ယူသွားဘေးကရောက်တဲ့အခါကျတော့အတွေ့အကြုံမိတယ်ဘယ်နဲ့တော့အရှင်အရှင်မိတ်ဆွေကဗာရင်းကဘယ်လိုများချင်းရောက်လိုက်တော့ဟောဒီမှာရေးဖွဲတကြီးချင်းရောက်လိုက်တယ်ဆိုတော့ဒေါ်ပွားတာပေါ့တတိတော်ကဒီလောက်ဖွဲတကြီးများယူယူလာသေးတယ်ဒီလောက်တောင်မှအာရကလားနာရကလားပေါ့ဒီလိုဓမ္မစကားအဲ့ဒါသူ့ပကားပေါ်မှာနိုင်ပြီဆိုလို့ရှိရင်အဲ့လိုပဲရဲ့ဆိုဆိုတာမဟုတ်လား ဟောတင်းမာပြရတဲ့ပွားနေလေဖောက်ခံတယ်ဖောက်ခံတယ်မယုံမကြီးနဲ့ကိုယ်ရရဖြစ်မလားမသိခွဲပဲသားချင်းအဲတော့တတိယရတဲ့ရတတိယအကြောင်းပြောပြတယ်မယူရဘူးဆိုလို့ရှိရင်ကိုယ်ဘက်ကတရားပြည့်ရရောက်ဆိုလို့သူ့ဘက်ကဘလောက်ပဲတရားပြည့်တယ်ကိုယ့်ဘက်ကမပြတ်ဘူးလို့သဘောထားပြီးတော့ဒါလေးပဲယူခဲ့ရရှင်မရေးလို့အဲ့ဒါလိုပြောတော့တတိယတော်ကတော့ မနေဘူးပေါ့သွားပြန်ပေးပြီးတော့ဖောင်းလို့ချိန်လိုက်ဆဲလိုက်တယ်လုံဩတက္ကမတက္ကမနော်ဒီတော့အဲ့ဒါကိုရာဇဂေတထေတိကခွဲပေးလိုက်တော့ကပါလာတဲ့အစီကံရှင်တွေကဒီအကြောင်းကြားရောကြားတဲ့အခါကျတော့အဲ့ထက်ကတယောက်ကသူ့တခင်ရာဇဂေတထေတိကဒီရလာပြီးတော့အကျိုးကြောင့်မေးတော့အကျိုးကြောင့်ပြီးတော့အမလေးဒီလိုဒီလိုရှိရင် အရှင်တပည့်မင်းကျွန်တော်ရင်ကြွပါကြွပါနှစ်ယောက်လုံးကျွန်တော်တို့တတ်နိုင်တယ်များပြည့်စုံပါမယ်ဆိုပြီးတော့အဲ့ဒီအခြေခံကတိအိမ်ကိုပြင်ခေါ်သွားပြီးကြာကြာနာနာမိပါလေသဘောထားပြီးကျွေးမွေးပြည့်စုံတယ်ပြည့်စုံပြီးတော့တခါဒီလိုပဲယာဂီရတပည့်ကဗာရာဏတိကြီးပါလာတဲ့အလောက်တိုင်းအလောက်ကျိုးတွေကိုလိုက်ပြီးတော့ခေါ်ဩတယ်ဒီလိုဒီလိုဟေးတို့အရှင်တပည့်မင်းဖြစ်လာတယ်ဒီရတပည့်ကလည်းပဲဘယ်လိုမတိုက်တဲ့အပြင်မောင်းထုတ်လိုက်တယ်အဲတိုင်းတို့ဒီကြအောင်တို့ဝိုင်းဝန်းကြအောင်တို့ဆိုပြီးလိုက်ပြီးခေါ်ဩတယ် ဒီလားနော်ရှိတော်ဆိုလို့ရှိရင်အဲ့ဒါကျွန်းမယ်မဟုတ်ဘူးလားအဲ့ဒီကျွန်းဟာရာဇဝတ္ထေစီကဗာရဏိပတိထေခေါ်လာတော့မှပါလာတာပဲ။အဲကျွန်းဆိုတဲ့နိုင်နယ်လို့သတ်မှတ်ထားတဲ့လူရဲ့စိတ်ထားနဲ့တခင်ဆိုတဲ့ဗာရဏတိတထေနဲ့တထေရဲ့စိတ်ထားမကွာသေးဘူးလား။ဘယ်သူကမြင်ဘယ်သူကမြတ်တော့ကျွန်းကမြတ်ပြီးတော့တခင်ကညံ့မဟုတ်ဘူးလား။ ဒါရင်စိတ်ကနေကြတယ်မြင့်မြတ်တယ်ဆိုတာဟာသူရှိဥစ္စာနဲ့ဆိုင်လားမဆိုင်ဘူးသူရှိဥစ္စာနဲ့ဆိုင်ဟောဒီပုဂ္ဂိုလ်ကကတင်ယူကတဝီဒီသူကျေးဇူးကိုသိတယ်ကျေးကရာဇဝတ်တတိကသူတို့ကိုအလောကအင်ပေးပြီးတော့တိုင်းရိခါတွေပေးလာတဲ့ကျေးဇူးကိုသူနားလဲတယ်သိတယ်ဒါကြောင့်မလို့ဒီတစ်ခေတ်ခိုးရမယ်ဖြစ်နေတဲ့အခါမှာသွားပြီးတော့အိမ်မော်တင့်ခေါ်ပြီးမိဘတစ်ခါကြည့်ပြီးလုပ်ကြည့်တယ်ကတင်ယူကတဝီအင်မတန်ရှားတဲ့ပုဂ္ဂိုလ်မျိုး အဲ့ဒါနဲ့သူတို့ကျုံမေစုပေါင်းပြီးတော့ဗိမိလာရရဲ့နန်းတော်သွားတယ်ဗိမိလာရရဲ့နန်းတော်သွားပြီးတော့ဝိုင်းပြီးတော့ဆန္ဒပြကြဆန္ဒပြတာကြားတဲ့အခါကျတော့အရင်ကခေါ်ပြီးတော့အကျိုးကြောင့်ပြီးတယ်ပါလဲလို့သူတို့ကအကျိုးကြောင့်ပြောတယ်ရာဇီကျိုးတစ်ထေးတစ်ထေးကြီးဟာဒီကျိုးဥစ္စာကြောကြသွားလို့မလို့ဘုံကောက်စီအမကြအောင်ဆင်းရဲသွားလို့မလို့ဒီ ပါရဏတိတစ်ခုကြီးလာတော့ပါရဏတိတစ်ခုကဒီလိုပဲမပြင်းနဲ့ညီကြည့်ဖို့တဲ့ဆိုတဲ့အကြောင်းအခါရှင်းကနောက်ကြောင်းကိုပဲတို့ကပြန်ပြောတယ်ဒီခါတော့ကဗာရဏတိတစ်ခုတစ်ခုပြောကြသွားခြင်းအခါကယာဇီတစ်ခုကြီးသွားတဲ့အခါကျတော့ယာဇီတစ်ခုကပစ္စည်းတစ်ဝက်ခွဲပေးလိုက်တဲ့အကြောင်းပြည့်ရခြင်းတွေကတစ်ဝက်ခွဲပေးလိုက်တဲ့အကြောင်းဒါကြောင့်ကျွန်တော်မျိုးတို့ဒီစဉ်လင်းရာဇဂိုတစ်ထေထံကပိလိအဲဗာရဏတိတစ်ထေယူလာတဲ့ကျွံများဖြစ်ပါတယ်လို့အကျိုးကြောင့်ပြောတော့ဗိဓိတာရာကသူကသောတာပန်ဖြစ်ရင် သောတာပန်ဘုရင်နဲ့သောတာပန်ဘုရင်ဆိုတော့စဉ်းစားတယ်။ဩလွယ်လို့ပြောသွားတယ်။ဗိမိတာရဖတ်ဘူးဘုရင်ကအဲ့ဒီခါမှာဗိမိတာရဘုရင်မွေးတော့မမွေးသေးဘူး။ပြောသွားပြောသွားတယ်ပြောသွားတယ်။အဲ့ဒါဘုရင်ကအသိဉာဏ်နဲ့ပြုလုပ်တဲ့ဘုရင်ဆိုတော့တိုင်းဒီလိုဆိုလို့ရှိရင်မူကြီးမယားတို့ရာဇဂိတတိကိုခေါ်ကြလို့ဆိုတော့ရာဇဂိတတိဆင့်ခေါ်လိုက်တော့ရောက်လာ။အခါဗာရာဏသီတတိဆင့်ခေါ်လိုက်တော့ရောက်လာ။ ရောက်လာတဲ့အခါကျတော့ဘုရင်ကပါရဏတိတတိအဲရာဇယတတိကိုပေးတယ်ရာဇယတတိဘုရင်ကပါရဏတိတတိပစ္စည်းပြောကြတော့တင်ကတက်ထန်လာတော့မှတင်ကပစ္စည်းဥစ္စာရောဂျွန်ရောအမှုအမှုဆောင်အမှုလုပ်တွေရောတဝက်ကြီးခွဲပေးလိုက်တဲ့ကဟုတ်သလားဆိုဟုတ်ပါတယ်ခင်ဗျာ။ဒါနဲ့လည်းတခါဗာရာဏတိတစ်ထည့်ဆက်ပြီးတော့နေတယ်ဗာရာဏတိတစ်ထည့်နဲ့လည်းတဲ့ရာဇဂိုတစ်ထည့်ပြောတဲ့အတိုင်းမှန်ရင်လားဆိုမှန်ပါတယ်ခင်ဗျာ။ တိုင်းတာဖြစ်ရင်အခုရာဇီကျတစ်ထည့်တစ်ခုပြောကြတော့တွေ့ပြီလာတဲ့အခါကျတော့ပါရမီတစ်ထည့်ကဘာများပေးတော့မွေးတယ်မေးတဲ့အခါကျတော့ဗာရဏတိတတိယကောင်းကြီးအောင်ဖို့တုတ်တုတ်မှမလို့ဘယင်ကထပ်မေးတယ်ဘာများသေးတော့မပြောမပြောတော့မှဘယင်ကတခါထပ်ပြီးတော့အမိတ်ကြီးတယ်ဗာရဏတိတတိတတိပြောကြလာတဲ့အခါကျတော့သင်ကဗာရဏတိတတိကိုဖွဲတယ်ပြီးသေးတယ်ဆိုတော့ဟုတ်လားသိက္ခာကမေးရတာ အဲ့ဒါလည်းမပြေဘူးမပြေဘူးမေးလို့မကမေးတော့မှမမခွဲရပြီးပြေးပါတယ်ဗျာကြောက်ရတာကိုကြောက်တဲ့အခါကျတော့ဘင်းကကဲဒီလိုဒီလိုဆိုရင်ငါကိုရောမြတ်အမိတ်ဆတ်မှတ်တယ်မလဲဗာရာဏတိတစ်ထဲမှာရှိတဲ့ပစ္စည်းတွေရောကျေးဇူးတွေရောအကုန်လုံးရာဇဂေတစ်ထဲသိသေးတယ်ရာဇဂေတစ်ထဲသိသေးတယ်အမိတ်ဆတ်မှတ်တယ်ရာဇဂေတစ်ထဲကကြောက်တယ်အရှင်မင်းကြီးတဲ့တတိတော်တင်ရပစ္စည်းကို လူလာတဲ့စိတ်ခံကြီးမှမရှိပါဘူးတဲ့တကယ်လို့များရနိုင်လို့ရှိရင်တော့ဒီပစ္စည်းပြောကြခြင်းကကျွန်တော်မျိုးခွဲဝေပေးထားတဲ့ပစ္စည်းလောက်ပြန်ရတယ်ဆိုလို့ရှိရင်တော့တပည့်တော်ကျွန်တော်မျိုးမှာလောက်တာကိုင်းတာရှိပါတယ်တဲ့အဲ့ဒါလောက်တော့ရရင်တော့လူကျင်ပါတယ်ဆိုတော့မှဘယင်ကကိုင်းဒီလိုဆိုလို့ရှိရင်ဗာရဏတိတစ်ခေတ်ကရာဇကြီးတစ်ခေတ်ကိုပစ္စည်းတွေပစ္စည်းကယူလာတဲ့ပစ္စည်းတွေခွဲပေးတယ်လို့အမိန့်ထားတယ် အဲ့လိုမိတ်ဆက်လိုက်တော့မှပဲဗာရာဏသီတတိကတတိ40နဲ့တကွသူကြီးကယူလာတဲ့ကျေးဇူးတွေအကုန်ပြန်ပေးလို့ရာဇီကျတတိဟာအဲ့ဒီတတိတော့စားတွေယူသွားပြီးတော့ပြန်ပြီးတော့ရင်းနှီးပြီးွားလို့ပြီးစားတဲ့အခါကျတော့မှအသက်ရှူကြိုက်တာရှူတာကြိုက်တာအနေဆောင်းလာတယ်တဲ့ဒီနေရာမှာဘုရားရှင်ကအဲဒီနိဗ္ဗာန်တော်ကဆုံးတာဒီနေရာလေးနဲ့ဆုံးတယ်ဒါပဲတဲ့အင်္ဂါကြီးပါ ဒီနေ့ကျေးဇူးကိုဒီလောက်တောင်မသိတတ်တဲ့နဲ့မသိတတ်ရင်မကတဲ့နဲ့ကျေးဇူးကိုဒီလောက်ကမ်းနေကျေးဇူးစွတ်တယ်ဆိုတဲ့လူဟာသူ့ပစ္စည်းဒီတိုင်းဒီတိုင်းခိုင်နေနေပါဗျာဒီတိုင်းမခိုင်နေဘူးတတိတိသူကြပြီးဆုံးချုပ်ပြပြမှာပဲအဲ့ဒါဆုံးချုပ်ပြပြပြီဆိုလို့ရှိရင်တဲ့နောက်တကြိမ်ရာဇကြိုတတိတိသွားမယ်ဆိုရင်သွားဝင်ပါဦးမလားမသွားဝင်တော့ဘူးသွားဝင်လို့မလို့သွားဒီတိုင်းအောင်ရာဇကြိုတတိရဲ့အကူကြီးရပါမလား မရဘူးအဲ့လိုဆိုလို့ရှိရင်ခွေးနေနေပြီးခွေးတွေသူလေရောရသေးရတဲ့တောင်းစာကြောက်ပြီးတော့မဟုတ်ဘူးလားဒါကြည်ကြည်ပြတယ်လားမပြတယ်လားဒီလိုကြည့်ရပါလေသံသာစည်းဘွားလျော်ပါရိမ့်နိုင်မြဲမခိုင်ဘူးသမကရိုင်းစီရကြချာရေးတို့တည်မကျိုးဘုံတော်ဘုံရောင်တို့ရဲ့တကူနိညာသုထုတ်လာပမာယုတ်တစွာဤဒါကြောင့်မလို့သူကျေးဇူးသိရမယ်တဲ့ ဒီကတစ်ခုဆက်ပြောလိုက်အောင်ဗာရာဏတိပြည်ပြည်မဒါမင်းတခြားတိုင်းပြည်တွေကအဲတိုင်းလူပြည်ကမှပုံကန်ထားကြလို့မလို့သွားပြီးတဘုံညာနှိမ်နေတဲ့အခါမှာတဘုံတွေကအားကောင်းတော့သူကလည်းပဲစစ်တပ်ကအားသေးမှုခေါ်သွားတဲ့စစ်တပ်ကအားသေးမှုတဘုံအားကောင်းတော့သူဟာထုတ်ပြီးပြေးလာထုတ်ပြေးလာတဲ့အခါကျတတ်တကွဲတပြားဖြစ်တဲ့အခါကျတော့သူကအဲ့ဒီပစ္စံတရိကတိုင်းလူပြည်ကရွာကြီးတွေရွာဆဲပြီးမြင်းကြီးတွေဝဲသွားတယ် သူ့တပ်သားတွေကလည်းဟိုရောက်ဒီရောက်ဆက်ပြေးကြဝင်သွားတဲ့အခါကျတော့ရွာထဲမှာပူလန်းရာတန်းနေပါပဲသူ့ပြီးတော့စကားပြောနေတာအဲ့ဒီသူဝင်လာတာမြင်နေဆိုတော့ပြေးကုန်ကြတယ်ပြေးတာဘယင်မှန်းသိလို့မဟုတ်ဘူးအာတပုံနဲ့အစိုးရစစ်တပ်နဲ့တိုက်ပွဲဖြစ်နေတယ်ဒါကြောင့်မို့လို့အဲအဲ့ဒီတိုက်ပွဲကနေပြီးတော့ဒီလူဟာချင်းပြေးလာတာပဲလို့သူတို့ဘယ်လောက်သိတယ်တိုက်ပွဲကပြေးလာတဲ့လူဆိုတော့ တဘုံများဖြစ်နေတယ်ဆိုလို့ရှိရင်တဘုံနဲ့ပူပေါင်းမှုကြောင့်အတွေ့ရတာဖန်ပြီးမှာကိုယမတ္တုပြုမှာစိုးတယ်ဒါကြောင့်မလို့ထွက်ပြီးကြတယ်တကယ်လို့အစိုးရဖြစ်ကြပြီဆိုလို့ရှိရင်လည်းအဲတဘုံနဲ့ပေါင်းသလားဘာလားညာလားနဲ့ဒီလိုမေးပြီးတော့အပြစ်ကြံမှာလည်းစိုးတယ်ဒါကြောင့်ထွက်ပြီးတော့တယောက်ထဲပြန်တယ်ဒါကတယောက်ထဲပြန်တယ်ပြန်နေတော့မှဘယင်ကမြင့်မောကအသာဆင်းပြီးတော့သူကအကျိုးကြောင့်ပြောပြတယ်အဲဒီတကားမေးတယ်သင်ပါလေ တကုံနဲ့အစိုးရနဲ့ဘယင်းနဲ့တိုက်ပွဲဖြစ်နေတယ်တင်းကတကုံဘက်ကလားဘယင်းဘက်ကလားကကျွန်ုပ်ကဘယင်းဘက်ကပါကျွန်ုပ်ကမြင်းဒီမြင်းတပ်ဘိုလ်စုကြီးခေါ်ပါတယ်ဟုတ်ပါတယ်တက်ပြည့်ပြီးကြီးလာတာပါအဲ့တော့ကျွန်တော်သင်္ဆာမှာခဏစစ်တာတိခုကိုပြီးပါလို့ဆိုတဲ့အခါကျတော့အဲ့ဒီလူကဘယင်မှမသိပါဘူးမြင်းတပ်ဘိုလ်စုတယောက်အနေနဲ့ပဲကုညီတဲ့အနေနဲ့အိမ်မှာတက်ခံပြီးတော့ကြာကြာနာနာကြည့်ကြည့်လုပ်ကြည့်တယ် ဘယင်ကိုယ်တွေပြုစုလုပ်ကြတာပုဂ္ဂိုလ်သူ့မြင်းကိုလည်းပဲမြင်းကိုအညောင်းပြအောင်လမ်းဆွဲပြီးတော့ရှေ့ရဆွဲပြီးတော့လမ်းလျှောက်တယ်တဲ့မြင်းကိုရေချိုးပေးတယ်တဲ့မြင်းနှိပ်နေပေးတယ်တဲ့ငါညချမ်းခါကြလို့ရှိတော့လည်းပဲသူကမြင်တတ်ဘူးရုပ်လို့အတိတ်မှပြုထားတဲ့ဒီဘယင်ကိုခြေစုပ်လက်နဲ့ပြုတယ်အစာကောင်ကိုကောင်းနေပေးတယ်စัจ jana နဲ့ထားတယ်နောက်နှစ်ရက်လောက်ရှိတဲ့အခါကျတော့ဘယင်ကသူကျေးဇူးကြီးမှပါပြီတဲ့အဲဒီတော့နောက်ညာ ဗာရာဏသီတိရောက်လို့ရှိရင်တဲ့မြင့်တတ်ဘုဇ္ဇကြီးဒီပို့ပါလေတကမှုကိုပြောပါတဲ့အဲ့ဒါလေတကမှုပြောလို့ရှိရင်တကမှုကမြင့်တတ်ဘုဇ္ဇကြီးဆိုဒီဆိုပြီးကျွန်တော်ကြီးခေါ်လာပါလိမ့်မယ်အဲ့ကြတော့ကျေးဇူးဖတ်ပြရစီဒါနဲ့ဘုရင်ကပြန်သွားပြန်ရောက်တဲ့အခါကျသူစစ်သားတွေကလည်းတိုင်းပြည်ရဲ့အမြို့ရဲ့ဒီလက်ကတပ်စခန်းချပြီးစောင့်နေတော့အဲ့ဒီတပ်စခန်းချတဲ့စစ်တပ်တွေကခေါ်ပြီးမြို့တွင်းဝင်မြို့တွင်းဝင်ပြီးတာနေဘုံညာတော့တခြား စစ်ဘိုလ်တွေကိုနှိမ်ခိုင်းလိုက်အဲ့ဒါနဲ့ဒီဘုရင်ကကျိုးပြုပြီးတော့ကညောနေတယ်ဒါတော့များကြက်တဲ့ကုန်တဲ့အခါကျတော့ကြည့်ကြတယ်ဟဲ့လောက်ကြပါဦးအခုနေကစိုးကုန်ပြီအခုရောဘယ်သူမှမလုပ်နိုင်ဘူးလားလေဒါနဲ့လည်းဘုရင်သူခုနမိတ်ပြန်မရောက်ဘူးဒါနဲ့ဘုရင်ကထပ်ဘုရင်ကလာမလဲလာမလဲမြင်တဲ့ဘုရင်ကြီးကလာမလဲလာလို့ရှိရင်လားဟာသူ့ကိုပြန်ပြီးကျေးဇူးတုပ်ပြန်လာတယ်လေအဲ့ဒါညောတာမလားမလာတဲ့အခါကျတော့ကျေးဇူးဖတ်ချင်တယ်လို့ဘာလုပ်တယ်လဲဆိုတော့ အဲ့ဒီရွာကိုအခွန်တုတ်ကိုတိုးဖို့ကောက်ခိုင်းအခွန်တွေတိုးဖို့ကောက်ခိုင်းတဲ့လူတွေကကြက်တဲ့ဆိုကြက်တဲ့ကုန်တဲ့အခါကျတော့ရှိကြတယ်ဟဲ့လောက်ကြပါဦးအခွန်တွေကတိုးကုန်ပြီအခွန်ရောဘယ်သူမှမလုပ်နိုင်ဘူးလားလေဒါနဲ့လည်းဘယင်စီခုနမိတ်ပြန်မရောက်ဘူးဒါနဲ့ဘယင်ကထပ်ပြီးတော့အခွန်တွေတိုးအခွန်တွေတိုးတော့လူတွေကပိုးကြက်တဲ့လားပိုးကြက်တဲ့လားတဲ့အခါကျတော့မှတတိရတယ်ခေါဏတကားရဲ့မမိတ်ရဲ့မိတ်ရဲ့အိမ်ကိုဒီမြင့်တဲ့ပုဂ္ဂိုလ်ကြီးကတဲသွားတယ်ဟုတ်လားသူစီကအတူညီတောင်းလို့ရှိရင်ဒီအခွန်တော်ကျော်ရင်းများ ဖြစ်ကောင်းဖြစ်ဖြစ်နိုင်ပါလိမ့်မယ်သွားစမ်းပါအောင်လို့အတင်းတိုက်တွန်းတဲ့အခါကျဒီတကာကမနေကြတဲ့အခါကျလက်ဆောင်ပဏာတွေယူသွားပြီးတော့သွားမျိုးရဲရောက်တဲ့မျိုးနဲ့ရောက်တဲ့အခါကျတော့တကားပါရောက်တဲ့ကမှုကိုပြောတယ်ရင်းတဲ့ဘုရားကြီးကိုတို့ပါလို့ပြောတယ်ရင်းကဒကမှုကိုတကားထည့်ထားတာကိုတကားထည့်ထားပြီးတော့ရင်းတဲ့ဘုရားကြီးတွေ့လာတာဒါနဲ့ကဒကမှုကဒီတကားကိုဘယင်းအိမ်ဘယင်းနန်းတော့ခေါ်သွားဆက်သွားပြီးတော့မမဗျာ အရှင်မင်းကြီးမကြားထားတဲ့မြင့်တဲ့ဘုရုပ်လို့မေးတဲ့ပုဂ္ဂိုလ်ဟောဒီမှာရောက်လာပါလိမ့်ဆိုတော့ဘုရင်ကကြည့်လိုက်တဲ့အခါကျတော့သူ့မိတ်ကိုရှင်းတာကိုဟာမိတ်ကိုညှိုးနေတာကြာလာရဲ့အခုမှပေါက်လာရောက်လာတယ်ဆိုသူကဒီမိတ်ကလည်းလက်ခံပနာလေးဆက်ကစားတော့တယ်အဲ့ဒီစားတော့တယ်ဘုရင်ကချက်ချင်းစားတာချက်ချင်းဒီလက်ကမိရတဲ့ကျွေးတယ်မလို့ပလင်မကြီးလာတာမှာဘာလို့အဲ့လိုလိုက်တာဟုတ်သမဏယဉ်ပြီးတော့အကြောင်းဝင်တယ်လာပြီးတဲ့ပုဂ္ဂိုလ်ဝမ်းသာအောင် မဟုတ်လားအဲလာသေးတာကိုကိုကနှိမ့်ချက်ချက်ယူတယ်ဝမ်းမိုက်ဝမ်းမြောက်ဝမ်းသာစားတယ်ဆိုလို့ရှိရင်သူကသေးတဲ့ပုဂ္ဂိုလ်သေးတဲ့ပုဂ္ဂိုလ်ကဝမ်းမသာဘူးလားဖတ်ကိုဖတ်ခုံကြီးလို့ပြောဖြစ်တာပဲဟုတ်ပြီလားအဲ့ဒါတော့ခုံကြီးတွေနည်းနည်းပြန်နေပြီးတော့မဟုတ်လားခုံကြီးတွေနည်းနည်းပြန်နေပြန်နေတာအဲ့ဒါပဲတော့ကြာဟိုကလက်ကပြန်ပြီးခုံးပြီးပါဦးပြနည်းနည်းစားလိုက်ရတယ်ကျွန်တော်ပြောကလာပြန်ခုံးပြီးပါဦးပြတော့ရပြန်ဒါနဲ့ ဝမ်းပြေမကဘူးဝမ်းလန်တော့အသာမပြေဘူးသိရုပ်တယ်ဒီမလာလည်းနှစ်ရက်လောက်ကဒကာကြီးတွေကဆုံးဆုံးလာလာတယ်နှစ်ရက်လောက်ကမဟုတ်ဘူးသူကနာကတော့၄ရက်လောက်ကပြင်တာပါပြင်နေတဲ့ခါကျသူကတရုပ်တရုပ်ဆိုတော့စာပြေးတဲ့အခါကျတော့သူ့ဥစ္စာတွေဘောင်းလာပြေးတက်လို့ပြေးတာသူတော့ဒါနဲ့မဟုတ်သေးဘူးဆုံးမွေးနာလာပြီးတော့ဒါဖုံးပေးပါပြဆိုအတင်းနှိုက်ဆဲအဲ့လိုလုပ်တာသူကမစားမနေရဘူးဟုတ်တယ် ဂတိတောင်းရတယ်လာသိမရအရာကြီးကဂတိတစ်ခုရမှလိုက်မယ်လို့ဂတိတစ်ခုမရဘူးဆိုမလိုက်ဘူးတောင်းမှရတယ်ကိုကြလို့ရှိရင်ဘုန်းကြီးဘာသာဘုန်းကြီးလျော်တယ်လို့ရှိပြီးတော့စားရရရေလို့ဒကာကြီးကဆက်လာကြည့်လားမလောက်ပါနဲ့လို့အဲ့ဒီတောင်းရတယ်အဲ့ဒါသူကြီးနေတယ်ဂတိမပေးဘူးဒီနေတာဒီကပြန်အင်းတကိုင်းကြီးနေနေတာဒီကဂရီသေးကြီးလားလို့ပဲယူဆတယ်လို့ဂရီသေးကြီးရတယ်ယူဆတယ်လို့တိုင်လိုက်တာပဲဒီပြောတယ် အဲလောကစားတဲ့အခါကျတော့ဆယ်ပါးသွားရတယ်လေအားမရဘူးကိုကြီးဆက်ပေါင်းပြအရင်ဆက်ပေါင်းပြဒီလိုထက်ပြရမလားဖေလက်ဟုတ်တယ်နင်တော်လည်းတခါကြီးတတိကိုတတိရရလားလေခက်လို့ပြောရတယ်တတိတတိရရလားဆိုတော့အဲဒီစမ်းရင်လည်းလက်ကြီးထုတ်သွားတယ်ဒါနဲ့ဒါနဲ့ဆုံးကပ်ပြီးရတဲ့အခါကျတော့ဘယ်နဲ့ပြောလဲဆရာတော်ဂရီကောင်းထားလို့တော့နှုတ်ဝင်ဂရီတက်စိတ်နဲ့လက်လက်ကိုရားလာတယ် လက်ကိုရနာတယ်အဲ့လိုပြည့်တဲ့ပုဂ္ဂိုလ်တန်းတဲ့ပုဂ္ဂိုလ်ပြည့်တဲ့ပြည့်တဲ့ပုဂ္ဂိုလ်ကပြည့်တဲ့တန်းတဲ့ပြည့်တာပြည့်တာကိုသူကစားမှပြင်းတတ်တာဝမ်းတာတာအားရတာကိုအဲ့တော့ဘုန်းကြီးကလည်းဟိုတကကလာလူစားလိုက်ဒီတကမကလာလူစားလိုက်စားလိုက်စားလိုက်နဲ့ဆက်ကြတော့အဲ့ဒီနင်းနေကြနေမျိုးဒုက္ခများတယ်အများဝိဘူးပြတော့နေတော့ကောင်းပါလေဝိဘူးပြတော့နေရတော့လာကတာတော့ခွဲအနှိုက်တော့နင်းနေနေတော့နှိုက်လိုက်တာဟမ်အဲဇင်းကြလေးနဲ့ အဲ့ဒီဘုန်းကြီးအဲ့လိုပါမှလည်းရမှာမပါလို့ရှိရင်လည်းပြန်မရဘူးဒီရရောပါရောအားလုံးဘယ်ငါကြီးမိမလည်းမလေးပဲကောင်းနေတို့တော့ကမှရော့ပဲစားကြတာမိမရတယ်လည်းပြေးတယ်ဘယ်အဲ့ဒီခါမှာအလေးဖြစ်ပါဘူးဟုတ်ပါတယ်စိတ်ထဲကတိတ်ပြီးပြောသွားတာကိုသူကိုယ်ကိုယ်ဆိုင်ကနေရောက်လာတဲ့အခါကျတော့တိတ်ပြောသွားတာဘလောက်ပြောကောင်းစိတ်ရှိတယ်လဲဒီလိုမျိုးစိတ်တဲ့နံပါတ်ရှိတာပေါ့တိုင်းပြည်ဒါဖြစ်နေတာပေါ့ဟုတ်ပြီလား ဒီကောင်းနေပေါ်လာပြောတော့မပြောတော့ပါဘူးပြောလို့မကျေဘူးဟဲ့နဲ့ပန်းတယ်ဘာများပြီးပြီးကြီးနေတာဒါနဲ့ပြီးတော့မှစက်ကမိကုလာမိကုလာလာဆိုပြီးတော့ရာဇပလင်မောဆွဲတယ်နဲ့အဲ့ဒီကတော်ရင်းတဲ့ဒကာကြီးတွေရာဇပလင်မောဆွဲတယ်နဲ့ဒကာကြီးကသူကအခွန်တုတ်ဆွဲဖို့က ပြောရင်တောက်နေတာတော့မကြောက်ဘူး။ဒါဘာနေဘာနေအဲ့ဒီဘာမှတက်စကားမပြောနဲ့ရာဇကလေးမောတက်တက်ပြီးတော့အဲ့ဒီရာဇကလေးမောကိုရာဇကလေးတဝက်ကိုထုံတားလိုက်။ထုံတားလိုက်ဒီတိုင်းအဲ့ဒီတဝက်ကသိဒီတဝက်ကငါဆိုဒီကတိုင်းပြည်တဝက်တင်ကအုပ်စုလင်းလို့အုပ်စုတိုင်းပြည်တဝက်ကငါကလင်းလို့အုပ်စုမယ်ဒီပေါ်ကျေးဇူးဆက်လိုက်။အဲ့တော့ဒီကနေ့ပါတဲ့ရွာကသူအုပ်စုရတဲ့ဘက်ကဖြစ်တော့တိုင်းအခွင့်ကျော့ကျင်တော့ကျော့ပေါ့။ဟုတ်လား။ ဘယ်နှုံတော့မသိနိုင်ဘူးလားဒါရင်ငါရွာသားတွေအရှင်ဘုရင်မရစေမဖြစ်နိုင်ဘူးလားဖြစ်နိုင်တာပေါ့အဲ့ဒါလိုကျေးဇူးပြုတယ်တဲ့ဒီလိုကျေးဇူးပြုကြရတယ်တဲ့မြတ်စွာဘုရားကခင်ဗျာယထာတိဒီသမဂ္ဂိဒေသတိနာဝိရဝတိဒေဝံကတံအပ္ပပုရိဒေနပတိနာဝိရဝတိအခဏရာဇဝိတရာဇဝိတတစ်ထည့်နဲ့ဗာရာဏလူတစ်ထည့်ကိုအကြောင်းပြုပြီးမြတ်စွာဘုရားက မိုက်နိုင်ဘူးလားအဂုံမီနီ၌အဂုံမီနီ၌ဒီကံမျိုးကိုလောတဆေသတိပတိအဂေဌာညာအာအဂေဌာညာအာသခိတံမိနထအတော်ဒီကံမျိုးကိုဒီဒေပြတိယထာတိလောင်ကျွမ်းသွားတကယ်လို့၎င်းနဝိရတိယထာတိအတေမပေါက်တကယ်လို့၎င်း ဧဝံဣတိအတ္တပုရိတေလူယုံမ၌ကတံပြသောကျေစုသည်နတ္တိကျေစုနာဝိရယတိနောက်တဖန်ပေါက်ပြန်လေမလားလေတဲ့လူရဲကိုတဲ့မျိုးစုညာထက်လိုက်တယ်ဆိုလို့ရှိရင်အဲ့ဒီလူရဲထက်လိုက်တဲ့မျိုးစုဟာလူလောင်သွားပြီးတော့မပေါက်နိုင်တော့တယ်လို့ပဲတဲ့လူယုံမှာပေါ်မှာတွေ့ထားတဲ့ကျေစုဟာတဲ့အဲ့ဒီကျေစုဟာကျေစုတော့တာပဲတဲ့ဒီကျေစုကိုအခုမှမပြုလို့ အဲ့ဒီကိုကြီးကနေပြီးတော့နောက်ထပ်ကောင်းကျိုးတရားတွေမပေါက်ပွားတော့ဘူးတဲ့အခုနဗာရာဏသီတစ်ခုလိုပုံကိုမျိုးကိုပြုလို့ရေးပြီးမျိုးပေါ့နောက်တခါတတိယုံဟိသာဘောတံဟိသီလဝန္တေအရိယဥဒိနေဣစ္ဆဒေဝိယကဣစ္ဆဒေဝိယဒီကနိတတံတံဟိနနတတိသီလဝန္တေကိုရင်သီလနဲ့ပြီးကုန်သောအရိယဝတိနေမြတ်သောအသက်မွေးမှုရဲ့အသက်မွေးမှုရှိသောဘောတံဟိပုဂ္ဂိုလ်၌တတိယုံဟိ သူတော်ဘာရဲ့ကျေးဇူးကိုတည်တတ်သောသောတာမီပုဂ္ဂိုလ်၌ကတံပြုရတဲ့ဒီကံကျေးဇူးကတံပြုရတဲ့ကျေးဇူးသည်သူဖြစ်သေးကောင်းစွာသူဖြစ်သေးကောင်းတော်မူဩဇာရှိတဲ့လေ၌တက်ထိတ်ကံဖာအပ်တော်ဝါစိုက်ပြုအပ်တော်ဒီကံဝိယမျိုးစုကိုတို့ဒီကံဝိယမျိုးစုကိုတို့နနတတိမပြေစီဝိပတိစီဒီကာကပေါက်ပွား၏ ကိုချင်းဒီလာတွေနဲ့ပြည်စုံပြီးတော့တဲ့မြင့်မြတ်တဲ့အနေထိုင်ခြင်းနဲ့မြင့်မြတ်တဲ့တမွေးမှုနဲ့တမွေးပြီးတော့နေထိုင်တဲ့သူတော်ကောင်းတွေအဲ့ဒီလိုပုံကိုယ်တွေအပေါ်မှာပြုလိုက်တဲ့ကျေးဇူးဟာတဲ့ဘာနဲ့ဒီလဲဆိုတော့မြေဩဇာကောင်းတဲ့မြေမှာစိုက်ပြိုးလိုက်တဲ့မျိုးတွေနဲ့ဒီလေတဲ့မြေဩဇာကောင်းတဲ့မြေမှာစိုက်ပြိုးလိုက်တဲ့မျိုးတွေဟာမပြည့်မစည်းတဲ့နဲ့စီတင်ဖွင့်သွားတဲ့အတိအပင်ကိုပေါက်ပွားစေတယ်တဲ့အဲ့ဒါလိုပဲကိုချင်းဒီလာနဲ့ပြုလုပ်ပြီးတော့ မြင့်မြတ်တဲ့အနေအထိုင်အလောက်တိုင်းနဲ့နေတိုင်းလောက်တိုင်းနဲ့ပုံကိုယ်တွေပေါ်မှာပြုလိုက်တဲ့ကျေးဇူးတရားဟာလည်းပဲတဲ့အကျိုးရှိပွားတွေများများဆက်တာပေါက်ပွားတယ်တဲ့အခုဘယင်နဲ့ဣက္ခန္တရိယွာသာအဲ့ဒီလိုပေါ့ဣက္ခန္တရိယွာသာဟာဗာရာဏတိဘယင်ဆိုတဲ့ဇမတဘယင်ဆိုတဲ့သူတော်ကောင်းပေါ်မှာအဲ့ဝေကောင်ကကျေးဇူးတင်နဲ့စိတ်ပါလက်ပါမေတ္တာထားပြီးပြုလိုက်တဲ့ကျေးဇူးတွေဟောအခုပြန်ပြီးတော့အပင်ပေါက်မလာဘူးလား ဘယ်လိုတင်ပေါက်ဘယ်ဘယ်လိုတင်ပေါက်လာလဲဒီနန်းကြီးတွေတဝက်ခွဲပြီးတော့မင်းပြပြီးတော့အုပ်ချုပ်ရတဲ့အချိန်မရောက်ဘူးလားဒါဟာသူတော်ကောင်းပုံမှာပြရတဲ့ကျေးဇူးကြောင့်လားတရုပ်ပုံမှာပြရတဲ့ကျေးဇူးကြောင့်လားသူတော်ကောင်းပုံမှာပြရတဲ့ကျေးဇူးကြောင့်အဲ့ဒါဒီဘုရင်လိုပုံကိုမျိုးဟာကတုန်ကြီးကတဟူဒီမရှားတယ်ဘူးလားရှားတယ်တဲ့အဲ့တော့မိမိတို့ကရှားတဲ့အထက်ပါမလားပေါ်တဲ့အထက်ပါမလား ရတဲ့အတွက်ပေါအောင်ကျိုးယူစားရတယ်ပေါ်တဲ့အထက်ပါသွားပြီဆိုလို့ရှိရင်တော့ငပေါ်တွေမိပေါ်တွေပဲဖြစ်မဟုတ်လားအကျိုးစီးပွားရပါမလားအကျိုးစီးပွားလျော်ပါရင်းနဲ့မြဲမဆိုင်ဘူးဒီမိုကရေစီရကြပြားရည်တွေတည်မမြဲတည်မတော့ဘုံရောင်ညိုးရတဲ့လိုနေညာထုတ်လာပမာရက်တတ်သွားပြီတဲ့ဒါကြောင့်ဘုရားရှင်ဟောတော်မူတဲ့အတိုင်းပုဗ္ဗကာရီမိမိတို့ကကျိုးစားကျိုးစုပြုတဲ့ပုံကိုယ်တွေဖြစ်အောင်လည်းကျိုးစားရတယ်တတိယကနဝေရီ သူတော်ကမိမိတို့ဘုံမှာတွေ့ထားတဲ့ကျေးဇူးကိုပြန်သိရှိတယ်လို့လည်းအဆင့်သာတဲ့အခါမှာပြန်ဆတ်နိုင်တဲ့ကြားပါတဲ့ပုံစံမျိုးလည်းဖြစ်အောင်ကြိုးစားရတယ်အဲဒါလေးကြိုးစားခြင်းအပြင်မိမိတို့မှာရှိလို့တရားတွေတို့ဘွားပြီးတော့ပစ္စည်းဥစ္စာတွေလည်းတို့ဘွားတဲ့အလျောက်ဒီဝဒနာတရားမတရားဖို့တရားတွေကိုဟောပြောတဲ့တရားသမားတွေဟောပြောတဲ့တရားမှန်ပြန်ပဒမှန်တွေနာကမှတ်ရပြီးတော့ကြိုးစားအားထုတ်ခြင်းနဲ့စိတ်တွေတစ်ပါးပါပေါ်ပေါက်လို့ပေါ်ပေါက်တဲ့အတိုင်းလည်း မေမနာညာမနာရှိမှမှုချင်းစအောင်ပွားများအားထုတ်နိုင်ကြခြင်းအပြင်ဝိပဿနာဉာဏ်ဆင့်နဲ့ပြည့်နေရင်ပြီးတော့မြညာဖိုးဉာဏ်နဲ့နေတာပြင်းဉာဏ်စွာမျက်မှောက်ပြုနိုင်ရပါလေဒီရာယနေ့ယခုတတိတော်တို့သိရတော့ ဒီကုသိုလ်ရှိရှိကြောင့်ဤတော်တို့သည်ဝိသင်ရဲ့မြင်ညာနိဗ္ဗာန်ကိုမြင်မြန်စွာမျက်မှောက်ပြုရပါလို့လုံးဤအရှင်ဘုရားသံဃာဝိသင်ရဲ့၌လယ်နေရသမျှအရှင်တို့ကာလအတွင်း၌လည်းသူတစ်ပါးကိုကျေးဇူးပြုတတ်သော ပုဗ္ဗကာရီပုဂ္ဂိုလ်သူတစ်ပါး၏ကျေးဇူးကိုပုဒ္ဓဟတ္တသောကတိညပတဝေဒီပုဂ္ဂိုလ်များဖြစ်နိုင်ကြပြီလင်ဝိပဿနာတရားကိုယ်ကျိုးစားသာအားထုတ်နိုင်ရပါလို့ကုန်၏အားထုတ်နိုင်၏အလျောက်လဲဝိပဿနာညာ မဉ္ဇဉ်ဘုံဉာဏ်တို့ကိုဉာဏ်ဉာဏ်စွာရပါလိုကုန်၏အရှင်ဘုရားဤကောင်းမှုအကျိုးကိုဤအဖို့ကိုလည်းအလုံးစုံသောတတ္တဝါတို့အားမျှပေးပါကုန်၏အလုံးစုံသောတတ္တဝါတို့သည်ဤကောင်းမှုအကျိုးကိုဤအဖို့ပါကကို တတိတော်တို့နှင့်သတ္တိခမြရကြ၍ကိုယ်စိတ်နှပြကျမ်းမာသမ်းမှကြပါစေကုန်သတည်း 1339ခုနှစ်တပိုးတွေလာပြီနော်တပိုးတွေလာပြီနေ့နေ့လေ3နာရီနဲ့15မိနစ်အချိန်မှာတရားဝဲစတယ်တဲ့တရားဝဲစတော့အခုဟောခဲ့တာတွေလည်းတရားကြီးပဲအဲ့ဒါရှေ့ဟောမှလည်းတရားပဲတရားချင်းအတူတူဆိုတော့စပြီးတာနဲ့တပြိုင်တည်းသိညာဆိုကောင်းလား ဟောမှမဟုတ်ရသေးပဲဟောနေတာကြာကြာလာပြီနော်အရင်တစ်ပတ်ကမက္ခပလာဒအကြောင်းဟောခဲ့တယ်မက္ခသူကျေးဇူးကိုခြေဖြစ်တယ်အဲ့ဒါပဲထားဟောတယ်ပလာဒမိမိနဲ့ဂုံကြီးမတူတဲ့ပုံကိုယ်ကိုတက်ပြီးတော့ပြိုင်ဆိုင်နေအဲ့ဒါဟောပဲအခုတစ်ပတ်အလှည့်ကြတာကဘာကြလဲလို့ဆိုတော့ အိတ်တာမစ္စရိယအိတ်တာကဟောပြီမစ္စရိယအလှည့်ကြမစ္စရိယမာယာတာထေယအဲဒီကအယံဆောင်ပုံများဆိုတဲ့စာရွယ်နောက်ကျောပဲမှာပါတယ်ဟမ်ခံကြတယ်အဖွားတွေကိုစာရွက်ပေးထားတဲ့အခါကျတော့ဆေးထုတ်ရတာပေါ့လေမပါတော့ဘူးသူတို့ သရာမရှိမပေးမလူမုံသေးဟုဤပေးလူတတ်သောချစ်သေးကြော်ဤလူဘောဌာနဤလောက၌စိတ်ကကြည်စွာစေတနာနှင့်သရာဝံတွင်ပေးကမ်းခြင်းကရခြင်းတတ်တာဝမ်းမြောက်စွာသည်မင်္ဂလာလွန်မြတ်ဖြစ်သရာအဲ့ဒါမပေးလူကမွဲပြာကြလူမပေါ်ကျွယ်သည်တဲ့ဇူလကမ္မဝိပင်ကတုတ်ဇူလကမ္မဝိပင်ကတုတ်ကိုဆရာတော်ပြည့်ရဆောင်းမလုပ်ထားတာမပေးလူက မွဲပြာကြလှူမပေါ်ကျွယ်သည်တဲ့မပေးမလူဘူးဆိုလို့ရှိရင်တော့ပစ္စည်းဥစ္စာဆင်းရဲပြီးမွဲရတာပဲတဲ့ဆင်းရဲချွတ်ချုံငဲ့ငဲ့နဲ့နေရတယ်ပေးတယ်လှူတယ်ဆိုလို့ရှိရင်တော့ပစ္စည်းဥစ္စာပေါ်များကျွယ်ဝတယ်တဲ့ဒုလကမဝိငါတော့မှာမြတ်စွာဘုရားကတောဒေယဆိုတဲ့တထေသာအမေးရှိလို့မလို့ဖြေကြတဲ့စကားဒီမှာမစ္စရိယဆိုတာဝန်တိုမှု ဝန်တိုတယ်နှမျောတယ်အဲ့ဒီကဝန်တိုတယ်နှမျောတယ်ဆိုတဲ့စကားလုံးကိုကျမ်းဂန်ကထပ်ပြီးတော့အတိပ္ပယ်ဖွင့်တယ်ဘယ်လိုအတိပ္ပယ်ဖွင့်တယ်လဲဆိုတော့မိမိနဲ့မိမိရဲ့ပစ္စည်းမှန်သမျှကိုတဲ့သူတစ်ပါးတို့ဆက်ဆံတာမလိုလားမနှိမ့်ညွတ်မှုကိုမစ္စရိယခေါ်တယ်တဲ့ပစ္စည်းတင်တော့မဟုတ်ဘူးမိမိနဲ့ပတ်သက်တာဟုသမျှသူတစ်ပါးတို့ဆက်ဆံတာကိုမလိုလားမနှိမ့်ညွတ်ဘူး မလူလားမနဲ့မြို့တဲ့သဘောကိုမစ္စရိယခေါ်တယ်။အဲနှမျောတာဝန်တူတာတက်တက်မဟုတ်။အဲဒါလို့မိမိနဲ့ပတ်သက်တာဟူသမျှကိုသူတစ်ပါးတို့ဆက်ဆံတာမကြိုက်တဲ့စိတ်ထားမနဲ့မြို့တဲ့စိတ်ထားအဲ့ဒီစိတ်ထားစိတ်ထက်ဝင်လာပြီဆိုလို့ရှိရင်ဒါစိတ်အညစ်အကြေးပဲစိတ်မဲသွားပြီညစ်သွားပြီတဲ့စိတ်မဖြူစင်တော့ဘူးတဲ့။ဒါကြောင့်မလို့ဒီမစ္စရိယလည်းပဲစိတ်ညစ်မဲကြောင့်ဥပကိလေသာတရားပဲတဲ့ နှမျောလေပြီးမစ္စရိယာမိမိပညာဖုံးထားမာယာဂုံမရှိပြန်ရှိဟန်ဆောင်ကာတာထေရမှတ်ကြသေးအချာအဲဒါလို့အရာထဲမှာသိနေကြတာကတော့မစ္စရိယဆိုတာဝန်တိုတယ်နှမျောတယ်ဒါလောက်ပဲမိမိဥစ္စာတ냐မပေးခြင်းဘူးမကမ်းခြင်းဘူးမိမိတတ်ထားတဲ့ပညာတ냐ကိုမပေးခြင်းဘူးမတင်ကြပေးခြင်းတင်ကြမပေးခြင်းဘူးဝန်တိုတယ်နှမျောတယ်မိမိပစ္စည်းသူများသုံးတာမကြိုက်ဘူးမိမိအိမ်သူများလာတာမကြိုက်ဘူး အဲ့ဒါတွေအကုန်လုံးမစ္စရိယကြီးပဲကျမ်းဂန်မှာတော့မစ္စရိယကို၅မျိုးပြထားတယ်အဝါဒမစ္စရိယကုလမစ္စရိယလာဘမစ္စရိယဝဏမစ္စရိယဓမ္မမစ္စရိယလို့အဝါဒမစ္စရိယဆိုတာနေရာမှာဝန်တိုတာမိမိအိမ်သူများမလာစေခြင်းမှုဆိုလို့ချင်းအဲ့ဒါအဝါဒမစ္စရိယခေါ်တယ်သူများလာမနေစေခြင်းမှုဆိုအဝါဒမစ္စရိယခေါ်တယ်မိမိအခန်းသူများ လာနေတာမကြိုက်ဘူးဆိုလို့ရှိရင်အာဝါဒမစ္စရိယခေါ်တယ်အဲ့ဒါယောဂီမှာနားမလည်ဘူးဆိုလို့ရှိရင်တခါတည်းဖြစ်တတ်တယ်သတိထားရဘယ်လိုလဲဆိုတော့မိမိကိုနေရာချထားရေးပုဂ္ဂိုလ်ကဒီတစ်ခါနေဆိုပြီးတော့နေရာချထားပေးလိုက်တယ်မိမိတယောက်တည်းပဲနေရတာချောင်းချောင်းချီချီရှိတယ်လွတ်လွတ်လပ်လပ်ရှိတာဒါပေမဲ့လို့နောက်ယောဂီတယောက်အသက်ရောက်လာကြတဲ့အခါကျတော့ကိုင်ဒီအခန်းမဲ့သွားနေကြီးဆိုပြီးတော့အဲ့ဒီအခန်းမူလယောဂီနေတဲ့အခန်းကို ထည့်ပေးလိုက်အနေခိုင်းလိုက်အဲ့ဒီခါကျလို့ရှိရင်မူလပထမဥဆုံးရောက်နေတဲ့ယောဂီကမနှစ်မြို့တတ်ဘူးဖြစ်တတ်တယ်နားမလည်ဘူးဆိုလို့ရှိရင်ခလိုက်တာငါတယောက်ထည့်နေရတာကောင်းတာနဲ့အခုနောက်တယောက်ရောက်လာကြပြီခိုက်တာဘုန်းကြီးတွေကလည်းခြားခါနေတော့ထဲမသေးဘူးငါခါနဲ့လာထဲတယ်တဲ့အဲဒါလို့စိတ်ထဲမှာဖြစ်တတ်တယ်အဲဒါလို့ဖြစ်ပြီဆိုလို့ရှိရင်မစ္စရိယစိတ်ထအင်မတန်အပြစ်များတယ်တဲ့ စိတ်ညစ်သွားပြီစိတ်မဲသွားပြီမဖြူစင်တော့ဘူးတဲ့မဖြူစင်မှုဆိုတော့မဲတယ်ဆိုတော့အကုသိုလ်ပေါ့အကုသိုလ်ဆိုတော့အကျိုးပေးမှာကလည်းပဲမကောင်းကျိုးဆင်းရဲကျိုးပဲပေးလိုက်မယ်အဲ့ဒါလေးတွေတတိထားရအာဝါဒမစ္စရိယခေါ်တယ်အာဝါဒမစ္စရိယခေါ်တယ်ကုလမစ္စရိယဆိုတာညာတော့အပြင်ဒါကဘုန်းကြီးတွေဥတည်ဥတည်ပြီးဟောတဲ့တရားတွေဖြစ်ကုလဆိုတာဒကာဒကမပြောတာ ဒကာဒကမမှာဝန်တိုတယ်တဲ့ဆိုလိုတာကမိမိနဲ့ဆက်ဆံနေတဲ့ဒကာဒကမကိုတခြားဘုန်းကြီးကဆက်ဆံတာမကြိုက်ဘူးတနည်းအားဖြင့်ဆိုလို့ရှိရင်မိမိကြည်ညိုတဲ့ဒကာဒကမဟာတခြားဘုန်းကြီးတို့ကကြည်ညိုတာမကြိုက်ဘူးအဲ့ဒါလို့ဆိုလို့ရှိရင်ကုလမစ္စရိယခေါ်တယ်သာသနာမှာဒါကလည်းရှိတတ်တယ်လူတွေကြတော့ဒီလိုရှိတယ်လူတွေကြတော့မိမိခင်မင်းနေတဲ့ပုဂ္ဂိုလ်တခြားပုဂ္ဂိုလ်လားခင်တာမကြိုက်ဘူး မိမိအိမ်သွားလာဝင်ထက်ဆက်ဆံနေတဲ့ပုဂ္ဂိုလ်ကိုတခြားပုဂ္ဂိုလ်ကလာပြီးသွားလာဝင်ဝင်ထက်ဆက်ဆံလာပြီးဆက်ဆံနေဆိုမကြိုက်ဘူးတနည်းအားဖြင့်ဆိုလို့ရှိရင်မိမိကိုလာပြီးခင်မင်းနေတဲ့ပုဂ္ဂိုလ်ဟာတခြားပုဂ္ဂိုလ်ကိုသွားခင်မင်းလို့ရှိရင်မကြိုက်ဘူးအဲ့ဒါတွေဟာကုလမစ္စရိယတွေတဲ့ဝန်တိုတဲ့စိတ်ထားတဲ့အဲ့ဒါလည်းပဲလူတွေမှာဖြစ်တတ်တယ်ဘာမဟုတ်ညာမဟုတ်နဲ့အဲ့ဒါဒါကိုအကုသိုလ်မှမသိတဲ့အခါကျတော့ဒါအကောင်းကြီးမှတ်ပြီးတော့စိတ်ထဲမှာပိုက်ထွေးထားတတ်တယ်ပိုက်ထွေးထားပြီဆိုလို့ရှိရင်တကယ်စိတ်ကို အညစ်အကြေးတွေဒုတက်အောင်တင်းနေအကုသိုလ်တွေပွားတယ်အကုသိုလ်ပွားပြီဆိုလို့ရှိရင်အကျိုးကတော့မကောင်းညှို့ဆင်းရဲကျိုးပဲတဲ့မကောင်းညှို့ဆင်းရဲကျိုးပဲရှိတယ်အဲ့ဒါလဲမဖြစ်ရဘူးတဲ့ကုလမစ္စရိယလာဘမစ္စရိယလာဘဆိုတာပစ္စည်းဥစ္စာရရှိခြင်းပစ္စည်းဥစ္စာရရှိခြင်းတနည်းရရှိထားတဲ့ပစ္စည်းဥစ္စာဒါကိုလာဘခေါ်တယ်လတ်လို့ခေါ်တယ်ဘုန်းကြီးများမှာဆိုလို့ချင်းဟိုဘုန်းကြီးကသူ့ရဲ့ လုံလဝိရိယအလျောက်သူ့ရဲ့အကျင့်သိက္ခာအလျောက်သူ့ကလူလူတန်းလူများလို့မလို့ပစ္စည်းဥစ္စာပေါ်များနေတယ်ဆိုဒီဘုန်းကြီးကအဲ့ဒီဘုန်းကြီးမနာလို့မနာလို့တော့မဟုတ်ဘူးလေမနှစ်မြို့သူ့လက်လက်လာပါရင်များများကြီးရနာသူမနှစ်မြို့အဲ့ဒါမစ္စရိယလူမှလည်းဒါပဲဒါရှိတာပဲလူမှလည်းပဲသူများတွေဒီဝါရဲ့အပေါလန်တဲ့လို့မလို့ဖြောင်းတန်းလို့မလို့စီးပွားဥစ္စာတွေတိုးတက်နေတယ်ဆိုလို့ရင်ဟိုဘက်အိမ်ကလူကသူတဲမကြိုက်ရှင် မျက်စောင်းထိုးလိုက်နှခမ်းရွဲလိုက်မဲ့လိုက်အဲဒီဘက်ငါပစ္စည်းပြက်တဲ့ပစ္စည်းတက်တဲ့လူပစ္စည်းတက်နေတာပဲအဲ့ဒါခိုးလို့ပဲတက်တယ်လို့လို့ဓမြတိုက်လို့လို့ဘိန်းချလို့တိုက်ရတယ်လို့လို့အဲ့ဒါလို့မဟုတ်လို့ပြီးလျှောက်ပြောတယ်ဝန်တိုမှုမစ္စည်းရကြောင့်နဲ့အဲ့ဒါလာဘမစ္စည်းရတနည်းအားဖြင့်ဆိုလို့ရှိရင်မိမိမှပစ္စည်းတက်နေတယ်အခုနကမိမိလည်းပစ္စည်းတက်သူများလည်းပစ္စည်းတက်ကိုအခုကမိမိမှပစ္စည်းတက်နေတယ်သူ့ဥစ္စာတွေဖြစ်နေတယ် ဖြစ်နေတဲ့အခါကျတော့ဟိုတစ်ဖက်လူမိမိနဲ့ပြိုင်တဲ့လူမိမိလိုစီးပွားဥစ္စာတက်လာမှာကိုမနှိမ့်မြို့မိမိလိုစီးပွားဥစ္စာတက်လာမှာမနှိမ့်မြို့တာအဲ့ဒါ mystery ရဒီနေရာလေးနည်းနည်းလေးခုနဟာနည်းနည်းဒီကပုခါလေးလွဲသွားတယ်အိပ်ပန်နဲ့ mystery ရဒီကပုခါလွဲတယ်သူများကြီးပွားချမ်းသာနေတာကိုမနာလို့ရင်မနှိမ့်မြို့ရင်အိပ်တာ မိမိလိုသူဘာကြီးပွားချမ်းသူတစ်ပါးကြီးပွားချမ်းသာလာမှာကိုမနှိမ့်ညွတ်ရင်မစ္စရိယအိတ်တာကသူတစ်ပါးကိုအာယုံပြုတယ်မစ္စရိယကမိမိကိုအာယုံပြုတယ်အိတ်တာကသူတစ်ပါးစီစိန်ကိုအာယုံပြုတယ်မစ္စရိယကမိမိစီစိန်ကိုအာယုံပြုတယ်ဆိုကြပါစို့မိမိကကြည့်တရားကားမရှိဘူးသွားတဲ့အခါဘတ်စကားနဲ့မြင်းထားနဲ့ဆိုက်ကားနဲ့ပဲသွားရတယ်။ဘုဘက်နာကမိမိသဘောမကျတဲ့အိမ်ကသူကကာယီတဝီနဲ့ အဲ့ဒါကြည့်ရတာမျက်စိသဘောမွေးစုတယ်မကြိုက်ဘူးအဲ့ဒါလို့ဆိုလို့ရှိရင်ဒီဘာမိမိတဲ့သားနေတာမကြိုက်လို့အိတ်ကဟောတယ်အဲမိမိကကာယစီပြီးသွားနေလားနေတယ်ကာယစီသွားလားနေတယ်ဒါမျိုးလို့ခုနလူကသူ့မှာမကြည့်ရလို့ဘစကားနဲ့ဆိုင်ကားနဲ့သွားနေရတယ်ဒါမျိုးသူပစ္စည်းတစ္ဆာပြုတ်လာပြီသူရဲ့လုံလောက်ဝိရိယကြောင့်ကံကလေးကလည်းထောက်ပင်လားဝိရိယကလည်းကောင်းဉာဏ်ကလည်းအဆင်ပြေတဲ့အခါကျသူပစ္စည်းတစ်ဖြည်းဖြည်းတစ်ချိန်ချင်းတက်လာတော့ အဲ့ဒီပုဂ္ဂိုလ်မိမိလိုကာကြီးစီးနိုင်အောင်ပစ္စည်းတက်မှာကိုမလိုတာမနှစ်မြို့တာအဲ့ဒါမျက်စိရသူများကိုလိုဖြစ်မှာကိုမကြိုက်တာဤဝါမှာကိုမကြိုက်တာမျက်စိရမိမိတဲ့သူများသားနေတာကိုမနှစ်မြို့တာအိတ်တာအဲ့တော့ဒီမှာအဲ့ဒါလာဘမျက်စိရပဲမိမိပစ္စည်းတက်တဲ့လောက်သူကသူကမိမိကိုမိမိလိုပစ္စည်းမတက်စေလို့သာအဲ့ဒါလာဘမျက်စိရနောက်တစ်ခုကဝဏမျက်စိရတဲ့ ဝဏမစ္စရိယဆိုတာဝဏဆိုတာဒီနေရာမှာအတိတ်ကနှမျိုးထွက်တယ်ဝဏဆိုတာဂုံကျေစုဂုံသိက္ခာကိုလည်းဝဏခေါ်တယ်ရုပ်ဆင်းအင်္ဂါကိုလည်းဝဏခေါ်တယ်အဲမိမိဂုံသိက္ခာတက်နေတယ်နေတထိုင်တလို့ဂုံသိက္ခာတက်တဲ့ယာရုဌာဏတရကြီးလို့ဂုံသိက္ခာတက်နေတယ်အကျင့်ဒီရာကောင်းလို့ဂုံသိက္ခာတက်နေတယ်အဲဟိုတယောက်ဟာမိမိလိုဂုံသိက္ခာတက်လာမှာ အကျင့်သီလတွေကောင်းလာမှယာတုဌာဏန္တရတွေတိုးတက်လာမှမကြိုက်ဘူးဆိုလို့ရှိရင်အဲ့ဒါဝန္ဒမစ္စည်းရတယ်နောက်တစ်ခုကကဝန္ဒဆိုတာရုပ်ဆင်းအင်္ဂါကိုပြောတာမိမိကရုပ်ရည်ယူကာယတင့်နေတတ်ပါတယ်ဟိုတယောက်ကမိမိလောက်တော့မလာဘူးဒါပေမဲ့သူကဆင်တတ်ပြင်တတ်တယ်ဘဝစလိုက်ဖက်အောင်ဝတ်တတ်တယ်သူနဲ့တော်တဲ့အစဉ်ရွေးတတ်တယ်သူနဲ့တော်အောင်ချုပ်ပြီးဝတ်တတ်တယ် အဲဒီတော့မိမိကတော့ရုပ်ကတော့ရှိသလောက်ရှိတယ်ဒါပေမဲ့လို့သူ့လိုအစဉ်ပြင်လိုက်ဖက်အောင်မစင်နဲ့မပြင်တတ်တော့သူဆင်လိုက်ပြင်လိုက်ပြီဆိုလို့ရှိရင်မိမိတဲ့ตาတော့ဒါမှမဟုတ်မိမိနဲ့မိမိနဲ့တန်းတူဖြစ်လာအဲဒီခါကျတော့မိမိရုပ်ဆင်းအင်္ဂါတင့်တယ်သလောက်ကြည့်ကောင်းသလိုကြည့်ကောင်းသလောက်သူရုပ်ဆင်းအင်္ဂါလှပတင့်တယ်လာမှာကိုမနာလို့ဘူးဝဏမစ္စရိယ နှမျိုးရှိတယ်နောက်တစ်ခုကဓမ္မမစ္စရိယဓမ္မမစ္စရိယဆိုတာပရိယတ္တိတရားပฏิပတ်တိတရားနှမျိုးရှိတာမှာပฏิပတ်တိတရားမှာတော့မဖြစ်ပါဘူးပရိယတ္တိတရားမှာဓမ္မမစ္စရိယဖြစ်တတ်တယ်ပရိယတ္တိတရားဓမ္မမစ္စရိယဖြစ်တယ်ဆိုတာပရိယတ္တိဆိုတာသင်ကြားတတ်မြောက်ထားတဲ့စာပေသင်ကြားတတ်မြောက်ထားတာတွေထားတဲ့တရားတွေစာသီးသိထားတဲ့တရားတွေအဲ့ဒီတရားတွေမိမိကကျမ်းဂန်စာပေတွေအများကြီးသင်ကြားထားလို့မလို့တတ်မြောက်တတ်မြောက်နေတယ်ဆိုလို့ရှိရင်တခြားပုဂ္ဂိုလ်ကို မိမိတက်မြောက်ထားတဲ့ပညာတွေကိုဖြန့်ဖြူးပြီးပေးရတတ်နိုင်သမျှမိမိလိုမိမိသိတယ်လို့သိသွားအောင်မိမိတတ်တယ်လို့တတ်သွားအောင်ဖြန့်ဖြူးပေးရအဲ့ဒါလို့မဟုတ်ဘဲနဲ့ဒီပုဂ္ဂိုလ်ကငါငါသိထားတတ်ထားတာတွေသင်ပေးလိုက်မယ်ဆိုလို့ရှိရင်အဲ့ဒီပုဂ္ဂိုလ်ဟာငါနဲ့တူးလာလိမ့်မယ်ဒါကြောင့်ငါနဲ့တူလို့မဖြစ်ဘူးလို့မိမိလောက်တခြားပုဂ္ဂိုလ်တတ်မှာကိုမနှက်မြို့တာမကြိုက်တာဟာအဲ့ဒါဓမ္မမစ္စရိယ ဓမ္မမစ္စရိယမြတ်စွာဘုရားကိုတခါကသူနဲ့ခန္ဓာကအဲ့လိုပဲထင်ဘူးတယ်သူနဲ့ခန္ဓာဆိုတာမြတ်စွာဘုရားရဲ့တပည့်တော်ကကြီးပဲသမထကမ္မဋ္ဌာန်းနေအာထုတ်တယ်လားသူဝိပဿနာတော့အမထုတ်ပါဘူးသမထကမ္မဋ္ဌာန်းနေအာထုတ်ထားတဲ့အခါကျတော့ဇံဘိညာဉ်တွေရတယ်ဒိဗ္ဗစကုဘိညာဉ်လည်းရတယ်အဝေးကိုမြင်နိုင်ကြားနိုင်တဲ့အကာအကွယ်ရှိတဲ့နေရာတွေမြင်နိုင်ကြားနိုင်တဲ့အဘိညာဉ်တွေရတယ်သူနဲ့ခန္ဓာကျန်တန်တာမြတ်စွာဘုရား120ကျော်မှ ရှင်အနန္ဒာတက်တပါးတဲ့အလုံးအကျွေးအများရန်လုပ်ကျွေးတာအဲ့ဒီ190မတိုင်ခင်မှာတော့ဟိုပုဂ္ဂိုလ်ကလုပ်ကြည့်ဒီပုဂ္ဂိုလ်ကတစ်လက်လုပ်ကြည့်ပြုလိုက်ဒီပုဂ္ဂိုလ်ကတစ်လက်လုပ်ကြည့်ပြုလိုက်တယ်အဲ့ဒါလိုတစ်လက်စီလုပ်ကြည့်ပြုဆိုတာအဲ့ဒီထဲမှာမြတ်စွာဘုရားကိုလုပ်ကြည့်ပြုစုတဲ့ဥပဋ္ဌာကယဟန်နဲ့မှာအဲ့ဒီသူ့နဲ့ခန္ဓာလည်းတပါးပါဝင်မယ်ဘုရားရှင်ကနောက်ကလိုက်ပြီးအမြဲတစေသူ့လက်ကြတဲ့အခါမှာအမြဲတမ်းတပူရည်ကြမြင့်မြေကံနှံဆိုတဲ့အတိုင်းပဲပြုစုလုပ်ကြွေးနေတာ အဲသူသမဏကမ္မနာနဲ့အာရုံတော့ဇံပိန်ညင်လေးရတယ်ဒိဗ္ဗစကုပိန်ညင်လေးရတယ်သူဘာမရတယ်ဆိုတော့ဒိဗ္ဗသောတာပိန်ညင်မရဘူးဒိဗ္ဗသောတာပိန်ညင်ဆိုတာကအဝေးကြီးကအတန်နေအတန်သေးသေးလေးတွေဒါလေးတွေကြားနိုင်တဲ့မပိန်ညင်ဘူးအဲ့ဒါသူမရဘူးဒါတော့ဒီချိန်မှသူစဉ်းစားဘူးတယ်စဉ်းစားဘူးတယ်မဟုတ်ပါဘူးအဲ့ဒီစဉ်းစားချက်နဲ့ပဲရှေ့လမ်းချော်ပြီးတော့သူသွားလိုက်တာကိုယ့်ရုပ်ကာယကိုဖြစ်လို့အကျိုးအကျိုးစီးပွားမဲ့တွေသူ့မှာဖြစ်သွားတယ်ဘယ်လိုလဲဆိုတော့ မြတ်စွာဘုရားကသူတော့ဒိဗ္ဗသောတာကိုရရတဲ့နဲ့ဒိဗ္ဗသောတာအဘိညာဉ်ရရတဲ့နဲ့ငါ့ကိုတော့ဒိဗ္ဗသောတာအဘိညာဉ်ရတဲ့ဤကိုမပေးဘူးဧကနာဒါတခြားမဟုတ်ဘူးမြတ်စွာဘုရားငါ့ကိုသူနဲ့တူလာမှသို့လို့ဒါကြောင့်မပေးတာပဲအဲ့လိုတွေးဘူးတဲ့သူနဲ့ခန္ဓာမနောမြတ်စွာဘုရားကိုဓမ္မမစ္စရိယနဲ့ဆွဆွဲလိုက်တာပဲတရား၌ဝန်တိုတယ်လို့ဒီလိုဆွဆွဲလိုက်တာပဲဟုတ်မလို့ဘုရားရှင်ကတော့နီးကုန်ပြီးတာပေါ့ သူရဲ့ပါရမီမပါလို့မလို့သူဒိဗ္ဗသောတာပင်ရင်သူမရတာပဲပါရမီမပါလို့ဒါမှမဟုတ်နိမလမ်းမှန်တိုင်းသူအာမထုတ်ရလို့ဒါကြောင့်ဒိဗ္ဗသောတာပင်ရင်မရတာပဲအဲဒီလိုဓမ္မမစ္စည်းရနဲ့မြတ်စွာဘုရားကိုသူနဲ့ခန္ဓာဆွဆွပြီးတော့ဆွဆွရုံမကပါဘူးနောက်ကျတော့မြတ်စွာဘုရားပုံကမ်းပြီးတော့ဘုရားသာသနာကထွက်သွားပြီးအထိရောက်သွားတယ်သိဓမ္မတတ္တအဲဒီမှာလည်းပဲဓမ္မမစ္စည်းရဆိုတာပရိယတ္တိတရားတွေသင်္ကြန်တတ်မြောက်ထားတယ်မိမိသင်္ကြန်မိမိတတ်မြောက်တယ်လို့သူများတွေလည်းတတ်မြောက်ပါစေဆိုတဲ့စိတ်ထားနဲ့ သင်ပေးရတယ်အဲ့ဒါလို့မဟုတ်ဘဲနဲ့ငါတက်ကလို့သူတက်လာမှဖြင့်ဒုက္ခပဲလို့ငါအန်တုလိုက်မဟဲ့ငါပြိုင်လိုက်မဟဲ့ငါဘဝကျော်သွားလိုက်မဟဲ့လို့အဲ့လိုစိတ်ထားနဲ့မနှိမ့်တဲ့သဘောတွေဝင်နေရင်အဲ့ဒါဓမ္မမရှိရပဲပฏิပတ်တိတရားပฏิဝေဒတရားမှာတော့အဲ့ဒါကမဖြစ်ပါဘူးဘယ်ဘက်ကိုမျိုးမျိုးမဆိုတရားအထုတ်လို့မလို့မိမိတရားထိထိမိမိတွေ့လာပြီဆိုလို့ရှိရဲ့ဥရိယပယညာလောက်ရောက်တယ်ဆိုရင်ပဲဥရိယပယညာအနုပိုင်းဆိုရင် မှတ်ကောင်းတာတွေတမာရီသိကောင်းနေတာတွေတတိတွေသိကောင်းနေတာတွေခန္ဓာကိုယ်ပေါ့လာတာတွေအရှုခံရုပ်တွေနူးညံ့သိမ့်မွေ့လာတာတွေအလင်းရောင်လေးတွေတွေ့လာတာတွေအလင်းရောင်ကြီးနေတာတွေတွေ့တာအစိုက်ပြန်အဲ့ဒါဆိုလို့ရှိရင်မစိတ်ထဲမှာအရင်ကဘယ်လိုဥစ္စာတွေတွေ့တော့တော်တော်ဝမ်းသာတယ်အဲ့ဒီကရှေ့ဆက်အားထုတ်လို့မလို့ရုပ်ဖြစ်တဲ့နာမ်ဖြစ်တဲ့ကိုပြက်ပြက်ထင်ထင်ရှင်းရှင်းကလေးတိတိတိတိတိတိပြီးတော့မှားလို့ကောင်းနေတယ်လို့မလေးဟုတ်လိုက်တာနော်ဟုတ်လိုက်တာနော်ဆရာဟောတာဟုတ်လိုက်တာနော် စိတ်ထဲအဲ့လိုဖြစ်ပြီးတရားတရားတွေတိုးလို့ဒီခါကျရင်ဘာဖြစ်လာလဲဆိုအာငါတငယ်ချင်းဘသူ့ကိုခေါ်အထုတ်ခိုင်းအောင်မယ်သူလည်းဒီလိုတွေ့ဥမှဖြစ်မှာသူတွေ့ဥမှဖြစ်မှာဒါမှမဟုတ်အမေအထုတ်ခိုင်းအောင်မယ်ဒါမှမဟုတ်ငါတမိအထုတ်ခိုင်းအောင်မယ်ဒါမှမဟုတ်သားဆိုရင်တော့ကြောင်ကြောင်ပိတ်ရင်တော့ပို့ဥမှဖြစ်မှာပါသူများတွေကို